ဒီနေ့ဘုန်းကြီးတို့2021ခုနှစ်ဧပြီလ3ရက်စနေနေ့ဆမ်ရစကိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကပ္ပဌာန်းလမ်းစဉ်အပိုင်းတရား22ပြိဿသမုပ္ပါတရားတော်ပြိဿသမုပ္ပါတရားတော်ဘုန်းကြီးတို့စက်တိုက်ပြောလာပါမနေ့ကဘုန်းကြီးတို့ဗာပြောလဲဆိုတော့ပုပါရဏပစ္စယဘော အဆွဲလန်းဥပါဒာနေကြောင့်ဘဝကမ္မဘဝဖြစ်ပုံနေပြောတယ်ပေါ့ပြောတယ်အဲ့ဒီထဲမှာဘလောဥပါဒာကအမျိုးမျိုးရှိတော့သတ္တရဒိဋ္ဌိကြောင့်မို့လဲကမ္မဘဝဖြစ်တယ်ဥစ္စေတာဒိဋ္ဌိကြောင့်လဲကမ္မဘဝဖြစ်တယ် မနေ့နည်းနည်းလေးစကားစရာကဟိုကောင်းတာတွေမြင်ဒါဒီနေ့လက်ကောင်းတယ်နမိတ်ကောင်းတယ်မကောင်းတာမြင်အောင်ဒီနေ့လက်ကောင်းနမိတ်မကောင်းဒီလိုဒီနေ့အာယုမအဆွဲပြီးတော့လဲဒီတော့နေဖြစ်တယ်ပေါ့ဒီနေ့ဒီဒေတာမင်္ဂလာကြောင့်ကာမဘဝဖြစ်ပုံကံနေပြုလုပ်ပုံအကြောင်းလေးတွေပြောဖို့စိတ်ကူးတာအဲတော့ဇာဝတုကြောင်းလေးနဲ့ပြောဖို့ပေါ့ ဘုန်းကြီးတို့မြတ်စွာဘုရားတာဝတိမြို့စေတဝန်ကျောင်းမှာတရင်သုံးနေတဲ့အချိန်ရှင်မကတ္တဗတော့ဘုန်းကြီးတို့သိပါတယ်အများစုဒုတင်နေဆောင်တဲ့နေရာမှာအေတရေရတယ်ဒုတင်73ပါးလုံးဆောင်ပါတယ်သူနဲ့အတူနေတပြည့်ရဟန်းနှစ်ပါးရှိတယ်အဲ့ဒီရဟန်းနှစ်ပါးကတပါးတစ်ပါးအင်မတန်ချစ်ခင်ညာသူဘယ်သွားသွားဘယ်လာလာအတူတူစားအတူတူနေ အဲ့ဒီအကြောင်းအရာတွေကိုယဟန်တော်တွေကဗုဒ္ဓကိုရှောက်ထားကြတာအဲ့တော့ဗုဒ္ဓအိမ်မှာဗာမိတ်လဲဆိုတော့ယဟန်တို့ဒီယဟန်နပဒီဘဝတစ်ခုထဲမှာချစ်ခင်ကြွဝင်တာဟာဘာမှအာဝစရာမရှိဘူးတဲ့တချို့၄ဘဝလောက်ခြားခဲ့တာတောင်မှချစ်ခင်မှုကမပြတ်ဘူးတဲ့အဲ့ဒါနဲ့အတိတ်ကအကြောင်းကိုဟောပါတယ် အဓိကတော့ဗုဒ္ဓသူ့ရဲ့ဟိုသူ့ရဲ့ပါရင်ဖြစ်ခဲ့တဲ့ကြောင်းနေပါပဲအတိတ်ဘဝတစ်ခုမှာဘုန်းကြီးတို့ဖျားလောင်းကအာဝဏီတိုင်ဟိုဇင်းဒီမြို့တော်အဲအာဝဏီမင်းအုပ်ဆိုးတဲ့တိုင်းပြည်ပေါ့လေအုပ်ဇင်းဒီမြို့တော်ရဲ့အပြင်ဘက်မှာစန္ဒလာရွာဆိုတော့ဒီခေတ်လိုပြောရင်တရောင်းသားပေါ့ဗျာ တောင်စားတယ်မြို့ရိုးမှာသွားပြဒါဖျားလောင်းနော်အဲဒီဘဝတွေမှာသွားဖြစ်တယ်အဲတော့သူတို့ကဒီလိုတောင်စားတဲ့ခါမှာအသက်ဘဝကြောင်းလွယ်ကူအောင်ဝါလုံးနဲ့ကတဲ့အတတ်ပညာသင်ရတယ်အဲဘုန်းကြီးတို့ဖျားလောင်းကအဲဒီဆန္ဒလာရွာမှာဘာဖြစ်လဲစိတ်တဆိုတဲ့နာမည်နဲ့ဖြစ်တယ်ခုနမျိုးရွယ်အောက်တန်းကြတဲ့မျိုးရိုးမှာသွားဖြစ်တယ် ပြီးတော့ရှင်အာနန္ဒလောင်းကသူ့ရဲ့ညီကိုဝန်ကွယ်တန်ဗုဒ္ဓအနေနဲ့ဖြစ်တယ်သူတို့ရွယ်ရောက်လာတဲ့အခါကျဒီသက်မွေးဝမ်းကြောင်းတွေဝါလုံးနဲ့ကတဲ့အတတ်ပညာသင်ရတယ်ပေါ့ဗျာသင်ပြီးရနောက်ပိုင်းမှာခုနကအုပ်စိန်ကြီးမြို့တော့တကားလေးပေါက်ရှိတယ်ဒီနေ့ကျတော့တယောက်ကတကားတော့ရမြောက်ပေါက်မှာတွားပြီးတော့ခုနကဝလုံးနဲ့ကတဲ့အတတ်ပညာပြရတယ် တယောက်ကမျိုးတော်ရဲ့ရှေ့ဘက်ကိုသွားပြီးတော့အတတ်ပညာပြတော့အဲ့ဒီမျိုးထဲမှာတထေသမီးတယောက်နဲ့ပရောဟိတ်ရဲ့သမီးတယောက်ပေါ့သူတို့ကဒိဋ္ဌမင်္ဂလာအယူဆွဲရှိတာကောင်းတာတွေ့ရင်ဟာဒီနေ့လက်ကောင်းတယ်ကောင်းကျိုးတွေရမယ်မကောင်းတာတွေ့ရင်ဟာဒီနေ့တော့မကောင်းဘူးလက်တိတ်တယ်မကောင်းကျိုးရဒီလိုယူဆထားတဲ့မျိုးသမီးတယောက် အဲဒီမျိုးသမီးနှစ်ယောက်ကဘာလဲဆိုအဲ့ဒီနေ့မှာပဲတငယ်ချင်းတွေနဲ့အတူပျော်ဝဲစားထွက်တယ်ပြင်ဘက်မှာဆုံဖို့ထင်ပါတယ်ကြည်ရတော့တယောက်ကမြောက်ဘောက်ကထွက်တယ်တယောက်ကရှေ့ဘောက်ကထွက်တယ်အဲ့တော့ဘာပြည့်လဲဆိုခုနကဖះလောင်းတို့ညီကုန်းနှစ်ယောက်အသက်မိုးဝမ်းကြောင်းကြီးကဝလုံးနဲ့ကပြတဲ့တတ်ပညာပြတာသွားမြင်တော့ မျိုးရွယ်တွေမျိုးရွယ်တွေကနေကြတော့ဒါတွေမြင်တာနဲ့ဟိုတခြေသမီးနဲ့ပရောဟိတ်သမီးကဘာထင်လဲအော်ဒီနေ့တော့နမိတ်မကောင်းဘူးအမင်္ဂလာတွေမြင်ရတယ်နော်အောက်တန်းစားပုံကိုယ်တွေပညာပြနေတာမြင်တော့သူတို့အမင်္ဂလာလို့ထင်တော့နမိတ်မကောင်းဘူးယူပြီးတော့ဘာလို့လဲနန္ဒာကြီးနဲ့မျက်နှာတက်ပြီးတော့ပျော်ဝဲမသွားတော့ဘူးပေါ့ဗျာကိုယ့်အိမ်ကိုပြန်တယ်ဒီတော့ဘာဖြစ်သွားလဲတဲ့ သူတို့နဲ့အတူတငယ်ချင်းတွေပါတော့ပေါင်းတဲ့တငယ်ချင်းတွေအဲတော့ပျော်ပွဲကပြတ်သွားတော့ပေါင်းတဲ့တငယ်ချင်းတွေမှာဒေါကံဘာလောက်လဲဆိုခုနကဘုရားလောင်းစိတ်တာနဲ့ရှင်အနန္ဒာလောင်းတံမူရာတို့ဝိုင်းရိုက်နှက်ကြတာပဲနေကြတဲ့မျိုးမျိုးဖြစ်တော့လေဒီတိုင်းပဲခေါင်းကုတ်ခံရတာပေါ့လေအဲတော့သူတို့ညီကိုနေရာတစ်ချိန်ပြန်တွေ့တယ်တွေ့တဲ့ချိန်ကြတော့သူလည်းနေဆက်ခံကိုလည်းနေဆက်ခံ ဘာဖြစ်လို့နေဆက်ခံလဲဆိုမျိုးရိုးဆက်ကနေကြလို့အဲ့တော့သူတို့ဒါဒီဟာတွေကိုတွေးလိုက်တယ်အဲ့ဒီလိုဆိုရင်တို့ဒီမျိုးရိုးဆက်ကိုမြုပ်ပြီးတော့ဗျမနာမျိုးပေါ့ရှေးတုန်းကတော့ဗျမနာမျိုးတို့ခတ္တရာမင်းမျိုးတို့ဒီလိုမျိုးတွေကမြင့်မြတ်တာယူဆတော့ဗျမနာမျိုးအနေနဲ့လောက်ပြီးတော့တက္ကသိုလ်သွားပညာသင်ကြတယ်ပေါ့ဗျာပညာသင်တဲ့ခါဘုရားလောင်းက ဉာဏ်လည်းကောင်းတာပြီးပညာပြည့်စုံတတ်မြောက်တဲ့ချိန်ဆရာရခေါင်းဆောင်ကျောင်းသားခေါင်းဆောင်အနေနဲ့ခံတယ်။ဒီနေ့ကျတော့သူတို့ပုံနာတွေရဲ့ရုပ်မင်္ဂလာပွဲရုပ်ဖတ်ပူဇော်ပွဲမှာဆရာကြီးကသူမသွားနိုင်တော့ဖျားလောင်စိတ်တခေါင်းဆောင်အနေနဲ့လွတ်လိုက်တာ။အိမ်မှာလည်းတန်မူတာတွေလည်းပါတာပေါ့။ဟိုရောက်တဲ့ခါကျတော့သူတို့က နွားနို့ပူပူနွေးနွေးဒီမင်္ဂဖွဲ့ကိုတိုက်တာပေါ့အဲ့မှာတန်ဟူတာကနွားနို့ဆိုထုံးစံတိုင်းအတွင်းကပူနေပြီးပေါ်ကနိုးဘဖုံနေတော့အဲ့အေးထင်ပြီးရုပ်ပြန်တောက်လိုက်တာအဲ့မှာပါဇက်ကပူလောင်တော့သူတို့ရဲ့ဒီဒုံသူတို့ရဲ့စကားပေါ်ရပါစကားပေါ့ကိုယ်စကားနဲ့သူတို့ရှိတာကိုမျိုးနွယ်ကိုယ်စကားဆိုရှိတာ အဲ့ဒီစကားနဲ့ပူလောင်တာကိုပြောမိတာ။အဲ့မှာဘုရားလောင်းစိတ်ကလည်းပူလောင်နေလို့ရှင်အဲ့လိုလို့ရှင်ထွေးပြလိုက်ထွေးပြလိုက်ဆိုသူတို့စကားနဲ့ပြောတာ။အဲ့လိုတခြားဇာမြင့်ကျောင်းသားတွေကသူတို့ဘာဘာသာစကားတွေပြောနေကြလဲ။လေးလာစုံစမ်းလိုက်တဲ့အခါကျတော့ခုနကသူတို့နှစ်ယောက်ဟာအောက်တန်းစားမျိုးမျိုးမျိုးနွယ်မှန်တည်တော့ဒါကလည်းကျောင်းကနေထုတ်တာ။ရိုက်ဝိုင်းရိုက်ကျောင်းကနေထုတ်တာ ဒါပေမဲ့လို့ဆရာကြီးကတော့သူတို့တပည့်နှစ်ယောက်ပေါ်မှာစေနာရှိပုံရပါတယ်ရသေးဝတ်ပြီးနေခိုင်းတာပါအဲ့ဒီလိုနဲ့သူတို့နှစ်ယောက်ကရသေးဘဝကတည်တဲ့ခါကျတော့အဲ့ဒီနေရဒနာမြေနီးမှာတမင်နေတမင်ညီတော်ဖြစ်ပြန်တယ်ဒါမဟုတ်ဆိုရလက်ချက်ကြောင့်တမင်ဘဝတည်ပြန်တခါနမရမြက်ကမ်းမေးမှာဝန်လုံငဲ့ညီတော်ဖြစ်ပြန်တယ်အဲ့မှာလည်းမဟုတ်ဆိုကဖမ်းပြီးတတ်ပြန်တော့တည်ပြန်ရော နောက်တော့စိတ်ဓာကောသမိမြို့မှာပရောဟိတ်ပုံနာတာဖြစ်တယ်သူကတော့ဘာဖြစ်လဲဆိုပြီးခဲ့တဲ့ဘဝသုံးဘဝလုံးပေါ့ယုံညံ့နဲ့ခုနကတရောင်းစားမျိုးမှာဖြစ်ခဲ့တာလည်းသူမြင်နေသမင်ကြီးအောင်ဖြစ်တာလည်းမြင်နေဝန်လိုငှက်ဘဝတွေဖြစ်တာလည်းမြင်နေသူကသုံးဘဝလောက်မြင်နေအရွယ်ရောက်တကတရားတွေအားထုတ်တော့ဇံပင်ကြီးနေရတရားနဲ့မှု့လျော် သံဗုဒ္ဓကတော့ဒီဥဒ္ဒလပိဆာလတိုင်းပြည်မှာမင်းသားဖြစ်တယ်သူကတော့တဘွားပဲပြန်ပြီးမြင်နိုင်တယ်အောက်တန်းစားတောင်းစားတဲ့အမျိုးနွယ်ဖြစ်ခဲ့တဲ့ဘွားလောက်ပဲသူမြင်တယ်အဲ့ဒါပဲမှတ်ရအရွယ်ရောက်တဲ့အခါကျတော့သူကမင်းမင်းရသားဆိုတော့မင်းဖြစ်တော့ဗျာစီစဉ်နေနဲ့ပျော်မွေ့နေဘုရားလုံး စိတ်ဓာတ်ယတိကတော့အဘိညာဉ်နဲ့ကြည်လိုက်တယ်ဟောသူညီတမှုတော့မင်းဖြစ်နေတယ်အဲ့ဒီမှာသုံးဘဝ၄ဘဝပေါ့ဗျာမြင်ပြီးတော့တဝုနဲ့တူချစ်ခင်တဲ့စိတ်ကမပြောက်ဘူးမပြတ်ဘူးမင်းစည်းစိမ်နဲ့နေနေရတွေ့ရတဲ့ခါကျ तू ကဒီတရားဘက်ကိုလိုက်ပါစေခြင်းနဲ့ဒါမှလို့မင်းစည်းစိမ်ပျော်မွေ့နေမြင်တဲ့ခါကျတော့ခေါ်လို့မရမှန်းတဲ့နှစ်90လောက်စောင့် နှစ်90တော့စောင့်ဆိုင်ပြီးတော့မှရသေးကြီးကဘာလုပ်လာလဲဆိုတော့ကောင်းငင်ကနေအဘိညာဉ်တကုံးနဲ့ပေါ့ဗျာခုနကတံဗုဒ္ဓမင်းဖြစ်တဲ့နိုင်ငံဥယျာဉ်တော်တွေကြွားအဲမဲ့သူငယ်လေးတယောက်စီကနေရသေးကြီးဂုံတင်ကြတော့မင်းကရသေးထောင်ရောက်လာမြင်မြင်ချင်းပဲသူကမှတ်မိတာတဝမှတ်မိပေမဲ့လို့မြင်မြင်ချင်းပဲသူ့ကိုယ် အဲ့ဒီအရင်ဘဝသုံးဘဝလောက်ကသူ့အကိုစိတ်တပဲယုံကြည်ပြီးတော့နေရာထိုင်ခင်းနေပေးတယ်ရင်းနှီးနေဆက်ဆံစကားပြောတယ်ရင်းနှီးတဲ့အခါကျဘာဖြစ်လဲဆိုသူကဘာလုပ်လိုက်လဲဆိုတော့သူ့ကိုယ်ကိုမင်းစိစိတ်နဲ့သူခံစားဖို့ဖိတ်တယ်အသေးကြီးကကောင်းမှုမကောင်းမှုရဲ့အကျိုးပြက်ကိုမြင်နေမိမိကိုပဲဆောက်ရှောက်နေထိုင်သွားလို့မယ်မင်းစိစိတ်ကိုမလိုလားမတောင်းတဘူးပြန်ပြောတယ် ပြီးတဲ့အခါမှာဘာပြောလဲဆိုတော့အတိတ်ဘဝအကြောင်းတွေပြန်ပြောပြတယ်မင်းကြီးတဲ့ငါတို့နှုတ်ဟာတစ်ချိန်လုံးကအဝန်ဒီတိုင်းပြည်မှာဒွန်းဆန္ဒမျိုးတရောင်းစားမျိုးမှာဖြစ်ခဲ့ကြဘူးတဲ့ပြီးတဲ့အခါကျနေနာမြကမ်းပေးမှာသမင်ညီနောင်လည်းဖြစ်ခဲ့ဘူးတဲ့ပြီးတော့နမရာမြကမ်းပေးမှာဝုံလုံးငှက်ညီနောင်လည်းဖြစ်ခဲ့ဘူးတဲ့အခုအခါမှာတို့တွေအထက်တန်းလာပုံနာမျိုးမင်းမျိုးဖြစ်နေကြတယ် ရည်ရွယ်တာကတော့ဘာလဲဆိုဘုရားလောင်းကဒီလိုထက်တန်းကြတဲ့ဘဝရောက်နေတော့မှဒီတဲ့ဒီတဲ့ထက်တန်းကြတဲ့ဘဝရောက်အောင်ကြိုးစားဖို့တာဝကဖြစ်ဖို့ပြောတာပါ။ဘာဖြစ်လို့လဲဆိုတစ်ချိန်မှာသူတို့တွေအောက်တန်းစားတောင်းစားဘဝရောက်တဲ့ချိန်မှာညနာငယ်ခဲ့ရတယ်။တမိန်ဘဝငှက်ဘဝရောက်တော့လည်းဒုက္ခတွေရောက်ခဲ့ကြတယ်။အခုလိုကုသိုလ်ကံကြောင့်မို့ အထက်တန်းဘဝရောက်နေတော့မှဘဝတွေမြင့်တဲ့အမြင့်မြင့်တဲ့အမြင့်ကောင်းတဲ့ကောင်းအောင်ကုသိုလ်တရားတွေဘာဝနာတရားတွေအချုပ်အထောက်ချင်းတမ်းပြီလို့ဒီလိုသတိပေးတာပါဒါပေမဲ့ခက်တာကဒီတော်တော်များများပေါ့လေစည်းစိမ်တွေခံစားနေတဲ့ချိန်မှာဒီစည်းစိမ်တွေကိုဆွန့်လွတ်ပြီးတော့သူတို့ကောင်းတရားအထုတ်ဖို့ဆိုမလွယ်ဘူးညာဒါကြောင့်မို့ရှင်အာနန္ဒာလောင်းတမ္ဗုဒ္ဓဖြစ်တဲ့ မင်းကသူရသိမပြုတ်နိုင်သေးဘူးပေါ့လေမပြုတ်နိုင်ကြောင်းရှောက်ထားတယ်အဲရသိရလည်းပြောမြတော့သူနဲ့တင့်တော်တဲ့ဩဝါဒလေးပေးပြီးတော့ကဲဒါဆိုရင်လည်းမင်းကြီးနေရခက်ပြီးတော့ငါတော့သွားတော့မယ်ဆိုပြီးကောင်းကင်ကနေပြန်တက်သွားအဲ့ဒီကြောင့်ကောင်းကင်ပြန်လာဟိမွန်တာသွားအဲ့ဒီခါကျတော့မင်းကြီးကသတိတော်ကရပြီးတော့ နန်းတော်ကိုပါလဲတားကိုလွှဲလွှဲပြီးတော့တော်ထွက်ဟိုကစိတ်တရသေးရတပည့်များနဲ့တူကြိုးဆူကြောင်းနိုင်ငံနဲ့ခေါ်ရသေးဝပေးကတိုင်းတင်ပေးတာပေါ့ဗျာတမ္ဗုဒ္ဓရသေးလဲဇံပင်ရှင်တွေရပါတယ်ဟုတ်အဲ့ဒီမှာဘုန်းကြီးတို့ဒီအဖြစ်ပြက်လေးတွေခတ်ဆင်ဆင်မျိုးလေးတွေရှိတယ်ဆိုဗမာပြည်မှာလဲတီလုံးဆရာတို့ကင်တော်ရာဆရာတို့ဒီမှာဘုန်းကြီးတို့ဖះလောင်း စိတ်ဓာတ်ရသေးကနေပြောဆိုဆုံးမလို့မရတဲ့ကဲမင်းကြီးနေရခက်ပြီးတော့ငါတော့သွားတော့မယ်ဆို ကောင်းကင်ကနေပြန်တက်ပြီးတော့ဆုံးမလိုက်တကသတိတောင်ကရနော်ဒီမှာဗာပြောချင်လဲဆိုဘုန်းကြီးတို့ဒီအဖြစ်ပြက်လေးတွေဗမာပြည်မှာလည်းဓာမျိုးလေးတွေနဲ့ဆုံးမသွားတာလေးတွေတွေ့ဘူးလို့ဒီအကြောင်းအရာလေးနည်းနည်းလေးဘုန်းကြီးထပ်ပြီးတော့ဘေးကထွက်ပြောပါဦးမယ်ဒါတော့ကိုယ်နိုင်ငံကဆရာတော်တွေအကြောင်းပေါ့လေဒါလေးလည်းပြောချင်လို့ ကိုယ်နိုင်ငံဆရာကြီးကျောင်းကတော့ဟိုဓမ္မစီရောက်ထေလိုင်းတို့ဘာလို့ရေးထားတဲ့စောက်တွေထဲမှာပါပါတယ်နော်ရဟန္တာနဲ့ပုဂ္ဂိုလ်များဆိုတဲ့အဲဒီစောက်မှာအဲဒီမှာကင်တော်ဆရာတော်တို့တီလုံးဆရာတော်တို့ကြောင်းဒါပြောချင်တာတီလုံးဆရာတော်တို့ကင်တော်ရဆရာတော်တို့ဆိုတာကဘယ်ခေတ်ကလဲဆိုဘုန်းကြီးတို့ရွှေဘိုမင်းလုံးမင်းရဲ့အရင်ကရွှေဘိုမင်းပြီးတော့မင်းလုံးမင်းကြီးပေါ့ အဲ့ဒီအဲ့ဒီလက်ထက်ကထင်ရှားတာဒီလိုဆရာတော်ဟာမင်းတို့မင်းလက်ထက်မှာပရိယတ်တိမှာတော်တော်လေးထင်ရှားလာပြီးတော့သူတို့သူကစာဝေယထင်ရတယ်ပြီးတော့သူ့ရဲ့တငယ်ချင်းပေါ့ဗျာကင်တော်ဆရာတော်ဆိုသူတို့ကငယ်ငယ်တော့စာသင်ဘက်တွေနောက်ပိုင်းကျတော့ဒီလိုဆရာတော်ရတော့ပရိယတ်တိအတန်တော်ပရိယတ်တိကိုအဓိကထားပြီးတော့သင်ကြားဖို့ချတယ် ကင်တော်ဆရာတော်ကျတော့သူကတရားနယ်ပဲပဲပရိပတ်ကိုအာတန်တော့အဲ့ဘက်မှာကင်တော်ရမှာပရိပတ်လုံနေနေတာပဲသူလည်းနောက်မဲ့နောက်ပိုင်းကျတော့နာမည်ကြီးတာကင်တော်ရကဘုန်းကြီးတို့မင်းကုန်းရဲ့စကိုင်းမင်းကုန်းရဲ့မြောက်ဖက်နာမှာဟိုးဒီလုံးဆရာတော်ကရွှေဘိုရဲ့အနောက်မြောက်ပေါ့အဲ့ဒီ9မိုင်လောက်ဝေးတဲ့နေရာမှာဒီလုံးရွာဒီလုံးကျောင်းဆိုရှင်အဲ့ဒီမှာတရင်တော်ဝေးရွယ် အဲကင်းတော်ဆရာတော်ကစကိုင်းမင်းခွန်းဘက်ကနေပြအလွန်ဝေးတဲ့ဘုန်းကြီးတို့ရှုဖို့ရှင်းမြောက်အဲအနောက်မြောက်ပေါ့လေဒီလုံးချောင်းကိုညနေတိုင်းလို့လို့ကြွရောက်ပြီးတော့ပရိယပရိပတ်ကြောင်းနေဆွေးနွေးပါတယ်အဲ့ဒီချိန်မှာတော့ဒီလုံးဆရာတော်ကြီးမင်းကိုကိုခံဖြစ်နေယူပါဗျာပရိယတိဆရာတော်ကြီးပေါ့ဟိုကကင်းတော်ဆရာတော်ကဒီပฏิပတ်တိလောက်ကိုလှုပ်စေခြင်းတယ် လှုပ်စေခြင်းတော့စီယုံတဲ့အနေနဲ့ပြောတာကိုတိလုံးနဲ့ကျိုးလို့တော့မင်းကိုယ်ကခံပြီးဂန္ဓာဒူရာလောက်တယ်တော့မသေးဘူးဗျာဆိုပြီးတော့ဘာတွေပြောလဲဆိုတော့မဖုံနဲ့ဆက်တဲ့စကားတွေနိဗ္ဗာန်ကြောင်းတွေဒီခုဘဝမှာလဲဘိညာဉ်တွေဇံဘိညာဉ်တွေရနိုင်ပုံတွေပြီးတော့တမ္ပထဝိပဿနာလုပ်ငန်းဖွယ်လုပ်ငန်းခွင်သိမြင်ပုံအရေးကြီးပုံတွေပေါ့လေစာရီလက်တွေနှီးနှောဆွေးနွေးကြတယ်ပေါ့လေ အဓိကကတော့ကင်တော်ဆရာတော်ကြီးကတေလုံးဆရာတော်ကြီးကိုတကယ်ပฏิပတ်အလုပ်ကိုလုပ်စေချင်တာဒီဘက်ကိုဆွဲတာဒါပေမဲ့အဲ့ဒီချိန်မှာတော့တေလုံးဆရာတော်ကြီးကပရိယပဲတန်ပရိယပဲစိတ်ဝင်စားတယ်ပြီးတော့ဇံဘိန်ကြီးကိုလည်းသူ့အနေနဲ့ဗာထင်လဲလွယ်လွယ်ကူနဲ့မရနိုင်ဘူးကင်တော်ဆရာတော်ဒီဇန်တရားမတရားဘုရားဇံဘိန်ကြီးနဲ့ပတ်သက်ပြောလို့သူကစာပေနဲ့ညီညွတ်နေတော့လက်ခံတာပေါ့ စာပေနဲ့မငင်းမညွတ်ဘူးမငင်းညွတ်ဘူးဆိုငင်းတာပဲကန့်ကွက်တာပဲတခါတခါမှဘုန်းကြီးတို့ဒီစာပေနဲ့အတိအကျမကြိုက်ဘူးဒါပေမဲ့လို့ခြေခံသဘောတရားလည်းတူတယ်အဲတော့ဒီလိုဆရာတို့ရစာပေနဲ့မကြိုက်တဲ့အခြေအနေမျိုးကိုစာပေထောက်ထားနဲ့ငင်းခုန်နေရှိတယ်အဲ့ဒီမှာကင်းတော်ဆရာတို့ရဘာမိတ်လဲဆိုတော့ကိုတိလုံးနဲ့လောကုတ္တရာမှာတွေ့မြင်ရတဲ့ အရာခတ်သိမ်းကျမ်းဂန်နဲ့တညိတညွတ်ထဲမှန်တာတော့မဟုတ်ဘူးတဲ့ကျမ်းဂန်မှာမပါဝင်တဲ့အရာတွေအများကြီးရှိသေးတယ်ဆဗေကျမ်းဂန်တရားကျမ်းဂန်တွေမှာကပုဂ္ဂိုလ်အမျိုးအစားသူ့ရဲ့ဇေယျအမျိုးအစားသူ့ရဲ့ဉာဏ်အမျိုးအစားလိုက်ပြီးတော့ဟောထားတဲ့တရားတော်တွေဖြစ်တယ်ဆဗေကျမ်းဂန်များမှားတယ်လို့ဒါဆိုဝယ်မှားတယ်လို့ပြောလို့မရဘူးတဲ့ဒီ ဘုရားဟောထားတဲ့တုတ်တန်ကသူ့ဆိုင်နဲ့သူဟောထားတာမှားတဲ့ကြတော့မရှိဘူးတဲ့ဒါကြောင့်မို့ကျမ်းဂန်နဲ့မင်းကြီးတိုင်းဇံပင်ကြီးဇံနေပင်ကြီးနဲ့မက်တွေဖို့တွေမရနိုင်ဘူးဒီလိုလဲညင်ညွမညင်ညွလည်းမရနိုင်ဒီလိုလဲအသေးပြောလို့မရဘူးတဲ့တကယ်လက်တွေလှုပ်ပြီးမှစာတွေလက်တွေညှိပြီးလှုပ်ရင်တော့ပိုကောင်းတယ်ဆိုတဲ့အကြောင်းရှင်းလင်းမိတ်တာ ဘလိုပဲမိတ်မိတ်ဒီလိုဆရာတော်ကြီးကတော့သူကတော့ဒါတွေကိုသူလက်မခံနိုင်ဘူးဗျာအဲတော့ဒီနေ့မှာတော့နောက်ဆုံးနေ့ဆိုတော့ဗျာဒီလိုဆရာတော်ကြီးကနောက်ဆုံးခောက်ကြွတယ်ကြွတဲ့အခါကျကင်းတော်ဆရာတော်ကြီးနဲ့ဒီလိုဆရာတော်တို့ဟာဒီတရားနဲ့ပတ်သက်တာပဲဆွေးနွေးတယ်ကျန်တဲ့အလာဘတာလာမပြောဘူးအဲ့ဒီနေရာနည်းနည်းပါးပါးလောက်ပဲဆွေးနွေးပြီးတော့ညနေပြန်တယ်ပေါ့ပြန်တဲ့အခါကျတော့သူက တနေရာတနေရာလိုက်ရောက်တည်တောင်လိုက်ပို့ဟိုကင်းတို့ကဆရာတော်ဘယ်လိုကြွလာလဲသူစိတ်ထဲမှာစိတ်မကူးမိဘူးဒေါသလေးတစ်ခုထိသူလိုက်ပို့တယ်ဒေါသလေးရောက်တဲ့ခါကျရက်တန့်ပြီးတော့ကင်းတို့ကဆရာတော်ဒီလုံးဆရာတော်ကဲကိုဒီလုံးဘုရားရဲ့ပါဠိထေသနာတော်တွေကတော့စစ်မှန်ရုံမကပူပူနွေးတာရှိပါတယ်တဲ့တရားနဲ့ဝီရိယပဲလိုတယ်ကိုဒီလုံးနဲ့ဒါနာတော်နဲ့ကြုံကြိုက်တဲ့ခါမှာ တတ္တာနဲ့ပညာညှိပြီးတော့မြဲမြံသောတတိဝိရိယတိထားပြီးတော့အထောက်ရပြိပြီးသင်္ကန်းကောင်းကင်ပြန်တက်သွားတာအလုံးဆရာတော်ဘုရားကြီးကအာအာတင်သွားလက်ကိုချီပြီးမေးမောကြံတယ်ဘယ်တော့ကြာသွားမယ်ဆိုတတိမမမီတော့ဖြစ်တာပေါ့လေ ပြီးတော့ကကြတော့ဒီကင်းတော့ဆရာတော်ကြီးတော့သူထက်ကြမကွာလိုက်လို့တဲ့တရားတွေစန္ဒာတွေဝိရိယတွေတဘာဝဖြစ်ပေါ်လာသာသနာအတွက်သူဒီဆရာတော်ကနေပြီးတော့ဘယ်တကုန်းနဲ့ပြသွားတော့သူဝမ်းသာမဆုံးဖြစ်တော့အဲ့ဒီကြောင့်မှသူညံ့နေတိုင်းညံ့နေတိုင်းစကိုင်းမင်းကုန်းဘက်ကနေဒီကိုအဝေးကြွလာနိုင်တော့တတိပြုလာအဲ့ကြောင့်မှသဘောပေါက်တယ်။ဩ ကင်းတို့ကဒါကြောင့်ကိုဆိုသဘောပေါက်တယ်ပေါ့ဗျာအရင်တော့ကသူကကျမ်းဂန်တွေထောက်ထားပြီးညင်းတယ်ခုံတယ်ကိုယ်ကိုရှက်မိလားဒါတွေကိုတောင်းမှလို့တဲ့စိတ်တွေဖြစ်တယ်ချက်ချင်းတွေးလို့တဲ့စိတ်တွေဖြစ်တော့အဲ့မှာဘယ်လိုဖြစ်လဲဆိုတော့သူကအဲ့ဒီကင်းတော်ဆရာတော်ကြီးကောင်းကင်ကပြန်ကြွသွားတော့ငေးမောကြံရတာအကြာကြီးဖြစ်တယ်။ကျောင်းကကိုကြီးလေးတစ်ပါးလိုက်လာတော့ပေါ့လိုက်လာပြီးတော့သူအဲ့ချိန်ပါဇက်ကလည်းပြောတယ်။အော် ကိုခေမကင်တော်ကိုခေမတို့များဒါနာတွေ့ကြုံပြီးနတ်ပါပြီဗျာကင်တော်ဆရာတော်ဥခေမစားတာသူကတော့တီးလုံးတီးလုံးနဲ့ဘာမှသုံးမကြပါလားဒီလိုနှုတ်ကတတို့တို့ရွတ်ဆုံတယ်အဲ့မှာကိုင်းလေးကရောက်လာဆရာတော်ဘာကြောင့်မဟုတ်လဲလို့မေးတာဟဲ့နင့်ရာလားဆိုမမေးအဲ့ကြမှာကြောင်းပြန်တယ်ကြောင်းရောက်တဲ့အခါမှာသူကနောက်ရက်ကင်တော်ကလာပဲမြုံမှန်းနေတယ်ပေါ့ နောက်တည်းညနေချမ်းသူမျောမှန်းထားသလိုမဖြစ်ပါဘူးဝမ်းသာရမယ်လို့အားခဲပဲမယ်လို့ဝမ်းနေပဲအာယုန်တက်ချိန်ဒီမှာကင်းတော်ရပြန်တော်မူချောင်းပေါ့ဗျာဟိုမင်းကုန်းကနေပြီးတော့တရင်ရောက်လာအဲ့ကြမှာဟိုနောက်နောက်ကြီးစွာတောင်ကကြီးစွာရတယ်မင်းကုန်းဆရာတော်ကြီးအတိလုံးဆရာတော်ကြီးကိုယ်တိုင်မင်းကုန်းကြွပြီးတော့သာမဏေစီစဉ်အဲ့ဒီနောက်မှာတော့တိလုံးဆရာတော်ကြီးကကပ္ပိယတယောက်ထဲပါပဲ နဲ့တောရဝင်အပြင်းထန်စ조사ထုတ်တယ်။နောက်တော့သူမျောမှန်းတယ်လို့ပေါ့ဗျာဘုန်းကြီးတို့သူ့ရဲ့ထေရဝါဒီဖတ်တိဖတ်ကြည့်ပေါ့နော်။ခီးပေါက်ခဲ့တယ်။နော်။ငါကတော့ဇံပိန်ရှင်ဆိုတာဒီခေတ်မှာရနိုင်လားဆိုတာမျိုးအဲ့ဒီငါကတော့ကိုယ့်ကို short တွက်ပြီးတော့တကယ်အားထုတ်လာတဲ့အခါမှာတကယ်ရတယ်ဆိုတဲ့အကြောင်းဒါတော့ဘုန်းကြီးခုနပြောချင်တာဒီကြောင့်မဟုတ်ပါဘူး။ဖရာလောင်းရှင်အနန္ဒာလောင်း နာမည်ဘုရားလောင်းကတော့ကိုရသေးဖြစ်နေတော့သူရှင်အနန္ဒလောင်းဆိုတကယ်ပါမီပြည့်တဲ့ပုဂ္ဂိုလ်ပဲနော်ဒီမှာသင်္ကရသေးရဟန်းဝယ်ပြီးတောတဲ့တောင်တွေမှာတရားထုတ်ဖို့စီယုံဝင်မှာလက်မခံဘူးအဲ့ဒီခါကျဘာလို့ ਆ လဲဆိုခုနကဇာမင်းကြီးတကူပြပြီးကောင်းငင်ကပြန်တက်ပြရင်ကဲဒါဆိုလည်းမင်းကြီးနေခဲ့ပြီတော့ငါတော့သွားတော့မယ်ဆိုကောင်းငင်ကိုဟိမုံတာခီကိုကောင်းငင်ကနေကြွသွားအဲ့ဒီရောက်မှ နော်အနန္တအလောင်းဖြစ်တဲ့တန်ခုကမင်းညာကရပြီးတော့တောထွက်တယ်တောထွက်ခြင်းတရားရပါတယ်အဲတော့ဘုန်းကြီးတို့ဒီဝတ္ထုကြောင့်ပြောလို့ရတော့ဒီဒိဋ္ဌမင်္ဂလာ ကြောင့်မို့မကောင်းတဲ့ပုဂ္ဂိုလ်မြင်ချင်းကြောင့်မို့ဒိဋ္ဌမင်္ဂလာဥပါဒံကြောင့်မို့အကုသကဖြစ်ပုံပဲအကုသဒီ အကုသကံဘလောက်ဒီကြိုးပေးလဲဆိုဒီအောက်တန်းကြတဲ့ဒွန်ဆာနာမျိုးမှလည်းဖြစ်ရတဲ့ရိုက်နှက်ခံတယ်အဲ့ဒါမျိုးတွေဒါဘာဖြစ်လို့လဲသူတထေသမီးတို့ပရောဟိတ်သမီးတို့ကဒီဒိဋ္ဌုပါတော့ဒိဋ္ဌမင်္ဂလာအယူဆွဲကြောင့်သူတို့ခံအဲ့တော့ဒါတွေကိုဘဝအကုန်လုံးပြောတာတော့တခြားမဟုတ်ပါဘူးများဒီမှာတကယ်ပါရမီရှိတဲ့ဖျားလောင်းတို့လိုရှင်အနန္ဒလောင်းတို့လိုတော့မှာ ဒီလိုဘဝသေးတွေဖြစ်ကြဘဝမျိုးတွေဖြစ်ကြသေးတယ်ဆိုရင်ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေဘာပါရမီမာလေးတွေဘာဘာဖြာလေးမှရထားတယ်မရှိတဲ့ပုဂ္ဂိုလ်များတော့အဲ့ဒီလိုဘဝတွေဖြစ်ဖို့တွေလားလာများတယ်အဲ့တော့ဒီဟာတွေကကြွချင်လွတ်ချင်တော့ဘုန်းကြီးတို့တွေတရားအလုပ်ပဲအာကိုစရာရှိတယ်ကျွန်တော်တော့အာကိုရမမြင်ဘူးဗျာနောက်တစ်ခုလည်းပြောပါအောင်မယ်ဒီခေဒီကာလမှာကျုံနေရတယ်လည်းတိုက်ဆိုင်နေလို့ တချို့ကဒီ data မင်္ဂလာဆွဲတွေရှိတဲ့ခါကျဒီ data မင်္ဂလာဆွဲပြီးမကောင်းတာတွေလောက်တာမကောင်းတာလောက်တဲ့ပုံကိုတချို့ကတူဖိုက်ပြီးတော့ပြန်မိုက်ချင်တာမျိုးတွေရှိတယ်အဲ့ဒါတွေကမိုက်ဆံမလို့ပြသူကနဲ့သူသွားလိုက်မယ်ကိုကသူ့တူမိုက်ကိုကအဆိုးဖြစ်သွားတယ်ဒါကတော့ဒိဋ္ဌမင်္ဂလာဆွဲကိုအကြောင်းပြုပြီးတော့ဓမ္မပဒမှာပါပါတယ်ကောကမုတ်ဆိုးဆိုတော့ ခွေးမုတ်ဆိုးပါပဲဒီတရားကိုမြတ်စွာဘုရားတောတိမျိုးဇေရုံကျောင်းမှာတရင်သုံးနေတဲ့ချိန်ဟောပါတယ်ကာလကရွာမှာဗောဗျာကောကဆိုတဲ့ခွေးမုတ်ဆိုးတယောက်ရှိတယ်ခွေးတွေနဲ့မုတ်ဆိုးလိုက်တယ်ဗောဗျာလေးများကင်တော်တဲ့ခွေးတော့တော်လိုက်ခွေးတွေနဲ့တော်တဲ့ပြီးထွက်ပြီးတော့ကံကရှာတယ်ဗောဗျာတော်တဲ့အသွာတနေ့မှကြတော့ ဘာတော့တွေလဲဆိုသူကတော်တဲ့အထွက်ခွေးတွေနဲ့လေးများကန်ပြီတော်မှာသတင်းသုံးတဲ့အရှင်မြတ်တပါးလည်းဒီရွာထဲကိုဆုံးနာကြွာလာရှေးတုန်းကကြတော့ဘုန်းကြီးတို့ရွာတွေနဲ့မြို့တွေကဗျာတော်တွေကခဝေးမှနေတယ်နေတဲ့ခါကျရင်ဆုံးခံပြန်လာတယ်ဆုံးခံလာတယ်ပေါ့ဗျာရွာထဲမှာပဲအိုးတော်တဲ့ဒီပြန်ဖို့ဆိုလဲခက်တယ် ဒီရွာတဲ့မြို့ထဲမှာဆုံးခံတယ်ဆုံးခံပြီးတော့တိုးတဲ့ပြန်မှုနေမွန်းလွဲမှာဖြစ်တဲ့အတွက်မြို့ထဲမှာရှိတဲ့ရွာထဲမှာရှိတဲ့ဇေယမှာပဲဖုံးပေးရတယ်။ဖုံးပေးပြီးမှပြီးတော့မှတပိတ်ဆေးပြီးတော့ကိုဌာနပြန်ရတာပေါ့။အဲ့ဒီနေရာရဟန်းတော်တစ်ပါးကတော်ရရနေပြီးတော့ဒီမြို့ထဲရွာထဲကိုဆုံးခံကြွားတယ်ခုနကာလကရွာ။မုတ်ဆိုးကလည်းခွေးမုတ်ဆိုးကလည်းခွေးတွေနဲ့တူတော်ထွက်တော်ထဲကိုတော်လိုက်ထွက်တယ်။လမ်းမှာဆုံးတာ။ စုံတော့မုတ်ဆိုးကခုနဒိဋ္ဌမင်္ဂလာအယူဆွဲရှိတယ်။အဲယန္တဝတွေ့တော့သူကလည်းမုတ်ဆိုးလည်းလုံနေတယ်ဘာသာရေးလည်းကြီးညိုမှုမရှိတဲ့ကကြတော့ယန္တဝတွေ့တော့သူကဘယ်လိုလဲ။အော်ဒီနေ့တော့ကရုံးလူယုံမှလည်းတွေ့ပြန်ပြီ။အဲတော့ငါတော့လက်မကောင်းဘူး။ဒီနေ့တော့ဘာသာကောင်မှရမှာမဟုတ်ဘူး။အဲ့လိုတွေးပြီးတော့တဲ့ထွက်သွားတယ်။ယန္ကလည်းရွာထဲကိုဆုံးခံကြွသူကလည်းတော့သွား။ ရဟန်းလည်းရွာတဲ့ဆုံးခံကြွပြီးတော့ဒီရွာထဲမှာရှိတဲ့ဆွမ်းစားစရာမှာဖုံးပြီးဖုံးပေးပြီးတော့တပိတ်ဒီပါဆေးကြောပြီးပြန်အထွက်သူကလည်းတော်ရဲကနေသားကောင်သူထင်ထားတဲ့အတိုင်းပေါ့ဗျာတော်ရဲကအချိန်ကုန်တော့ဘာသားကောင်မှမရအဲဒီစားတော့ချိန်လာမှပြန်လာတယ်အဲ့ဒီချိန်မှာရဟန်းကလည်းဆွမ်းစားပြီးဆွမ်းစားစရာမှာဆွမ်းဖို့ပြီးကြောင်းအပြန်မုတ်ဆိုးကလည်းတော်ရဲကနေပြန်လာသွားဆုံမိတာဗျာ လမ်းဆုံးပြီးတော့မနက်ကပဲမဟုတ်ဆိုကဒီရဟန်းပုံမှာဒိဋ္ဌမင်္ဂလာယူဆွဲရှိတော့လူယုတ်မှာဆိုပြီးထင်တာဟုတ်သူကလည်းဘာသာအဲ့လေလေးနဲ့မရှိတော့အော်လူယုတ်မှာတွေ့လို့ဒီနေ့ဘာကောင်းမှမရဘူးအခုတခါဒီလူယုတ်မှာနဲ့တွေ့တယ်ပြီအဲ့လိုစိတ်ကမကောင်းတာရှောက်တွေးတွေးပြီးသူကဘာလုပ်လဲဆိုတော့ဒီရန်ကိုလူယုတ်မှာဆိုပြီးတော့ခွေးနဲ့တိုက်တာသူခွေးတွေနဲ့အဲ့တော့ရန်လည်း ဘာမှစဉ်းစားလို့မရဘူးဗျာခွေးတွေတို့ရကြွရသွားရပြီးရတော့ပြေးနေတစ်ပင်တစ်ပင်တွေ့ရတစ်ပင်တစ်ပင်တိုက်တက်တော့အဲဒီတစ်ပင်ကလည်းလူတရလောက်ပဲလွတ်တော့ခွေးတွေကဘေးကဝိုင်းအောင်အောက်ကနေလူတရဆိုတော့မုတ်ဆူကရောက်လာပြီးတော့ဘာလို့ပြန်လဲဆိုတော့စိတ်ဆိုးပြီးတော့ရဟန်းရဲ့ခြေတော်ကိုမြားတာနေနဲ့အောက်ကနေထိုးလာရဟန်းတောင်းမနေတကမလောက်ပါနဲ့ဟာမလောက်ပါနဲ့တောင်းပါမရဘူး ဘယ်ဘက်ခြေခြေတော်တစ်ဖက်ကိုထိုးလိုက်ကြွားလိုက်နောက်ခြေတော်တစ်ဖက်ထိုးလိုက်ကြားလိုက်အဲ့လိုလုပ်နေရတော့လုံးရင်လုံးတဲ့ဟိုမှာကအပေါ်မှာတစ်ပင်ပေါ်မှာကိုယ်ယောဂဖြစ်ပြီးတော့အပေါ်မှာယုံထားတဲ့ဧကတိပေါ့နော်ဒီကိုယ်ယောကိုယ်ဧကတိကအောက်မှာပြုတ်ချလျှော့ချသွားလျှော့ချသွားဘယ်လိုဖြစ်လဲဆိုတော့ခုနမုတ်ဆိုးပေါ်မှာသွားပြီးအုပ်ရနေတာအုပ်ရနေတော့ဘာဖြစ်လာလဲဆိုတော့ခွေးတွေက ရဟန်းကြလာပြီထင်ဒီမုတ်ဆိုးကိုကိုက်ဝိုင်းကိုက်ကြကိုက်ပြီးတော့မုတ်ဆိုးရဲ့သားတွေကိုကိုက်စားလိုက်ကြတာနောက်ဆုံးအယိုးပဲကြံတော့တယ်အဲ့ခါမှာရဟန်းကတစ်ပင်ပေါ်ကနေပြီးတော့တစ်ပင်နည်းနည်းတက်တက်ပြီးတော့အဲ့မှာအကိုင်းကြောက်လေးတကူတွေ့တဲ့ခါမှာခွေးတွေကိုလှမ်းမောင်းရတယ်မောင်းတဲ့အခါမှာခွေးတွေအဲ့မောကြည့်လိုက်တော့ငါသူတို့သခင်သူတို့စားမိပြီတိတဲ့ကာကြီးမှာထွက်ပြေးကြတာ ရဟန်းလည်းကိုယ်သင်္ကန်းလေးကိုယူပြီးကြောင်းကိုပြန်လာနော်ကြောက်ကြောင်နောက်ပြီးတော့ဘုရားစီသွားလျှောက်ပါဘုရားစီသွားလျှောက်တယ်ကောဘုရားကဒီမှာဓမ္မပဒကာတာလေးဟောပါတယ်ဒါလေးပါပဲပြောချင်တော့ယောအပရုဒ္ဓတနရတဒုတ်တိတုဒ္ဒတပောဒတအနေကနေကနတတမေဝပါလံပစ္စေတိပပံဒုက္ခမောရသောပရိဝါတံဝခိတော ခရဏမ125မှာလူမိုက်ဟာမပြစ်မှားတဲ့ပုဂ္ဂိုလ်မပြစ်မှားထိုက်တဲ့ပုဂ္ဂိုလ်ပြစ်မှားတယ်စိတ်အငြိကြေကိမင်းတန်ရှင်းစင်ကြတဲ့ပုဂ္ဂိုလ်ပြစ်မှားတယ်ဈာနာထင်တယ်ဗျအတိပင်မောတက်ပြေးတယ်ဆိုတော့ကြောက်လို့ပြေးတာတော့မဟုတ်ဘူးနော်တခြားပုဂ္ဂိုလ်အကုသမဖြစ်အောင်အဲ့ဒီကနေပါပြီးတော့ဘုရားဆက်မိန်လဲဆိုလေတိုက်တဲ့လေညာရလေညာရမှာ အမုံလေးတွေပေါ့လေမြူမုံဖြစ်ဖြစ်ပါမုံလေးပြစ်လိုက်မှဆိုရင်တော့ပြစ်တဲ့ပုံကိုပဲလေလိုက်ပြီးပြစ်တဲ့ပုံကိုပဲပဲပြန်လာတယ်လို့မကောင်းမှုကကိုလုံးတယ်မကောင်းသူလုံးတယ်မကောင်းကသူပြန်ခံရတာပဲနော်ခုနကြည့်လိုက်ယဟန်ကိုဒိဋ္ဌမင်္ဂလာယူတွဲကြောင်းယဟန်မြန်နဲ့ပြိုင်နေသူကလက်မကောင်းဘူးနမိတ်မကောင်းဘူးမြင်တယ်သူကသူသားငါလိုက်ပြီးတောလိုက်တာမရဘူး မြန်ကြလဲဒါမရတော့ဒီဟာကိုအယူဆွဲနေရမ်းတွေ့ပြန်တော့ဒေါသဖြစ်ခွေးနဲ့တိုက်ခွေးနဲ့တိုက်တော့သူကံနဲ့သူပဲလေသူကခွေးနဲ့တိုက်တော့သစ်ပင်ပေါ်ရဟတက်ပြေးရတယ်တက်ပြေးတဲ့ကောက်ကမြားရင်းနဲ့ထိုးတယ်သွေးတွေကြအဲ့မှာရဟကသင်္ကန်းမနိုင်မနေမြတန်းဧကတိနဲ့ဧကတိလျှော့ချသွားပြီ သူ့ပေါ်သွားအောင်တာပဲအဲ့သူခွေးရနဲ့သူပြန်ကြိုက်တက်လိုက်တာပဲ ကိုမကောင်းတဲ့ကိုပြုတ်လုတဲ့အကုသိုလ်တော့ကိုယ့်အကိုပြန်ခံရတာပဲနော်ဒါဘာကြောင့်မလဲဒိဋ္ဌမင်္ဂလာအယူဆွဲကြောင့်အဲ့ဒီအယူဆွဲကြောင့်ဘာလုပ်လဲရဟန်းတော်ကိုခွေးနဲ့တိုက်တယ်ပြီးတော့မြားနဲ့လည်းထိုးတယ်ဒါကတော့ကဒိဋ္ဌမင်္ဂလာယူဆွဲဒိဋ္ဌုပါဒံကြောင့်ဖြစ်တာပဲအဲ့ဒီအယူဆွဲကြောင့်ဘာဖြစ်လာလဲတော့အကုသိုလ်ကနေလောက်တာဗျခွေးနဲ့လည်းတိုက်မြားနဲ့လည်းထိုးအဲ့ဒီအကုသိုလ်ကံမဘွားကြောင့် အကုသိုလ်ကနေလုတ်ခဲ့တဲ့အတွက်ကြောင့်ဘာလို့ဒီဘက်ဘက်မှာလည်းကြည်လိုက်သူ့ခွေးကနေသူ့ပြန်ကိုက်တတ်တာသူ့သားတွေအကုန်လုံးကိုခွေးတွေကကိုဝါဆပြလိုက်တာတည်သွားရင်ပဲရောက်မကောင်းတဲ့ဘုံဘဝရောက်မှာပဲဒါကိုလုတ်တဲ့ကံကကိုပြန်ခံရတာပဲဒါကတော့ဘာပြောချင်တာလဲဆိုဒိဋ္ဌမင်္ဂလာယူဆွဲကြောင်းမို့ကမ္မဝကံတွေပြုလုပ်မိတယ်ဒါလေးပြောချင်တာပေါ့ ဒါကတော့ဒိဋ္ဌမင်္ဂလာယူဆွဲကြောင့်အကုသိုလ်ကံတွေဖြစ်ပုံများဒိဋ္ဌမင်္ဂလာယူဆွဲကြောင့်ကုသိုလ်ကံတွေလည်းဘုန်းကြီးတို့ဖြစ်တတ်ပါတယ်တချို့ကဒီလောကအနေနဲ့ပြောပါဗျာခံစားတာတွေညံ့နေဆိုပြီးတော့ဘာလို့ကြားလဲရေတွေအားခြေချပါဗျာဗေဒင်ဆရာနေဟောတော့ဗုဒ္ဓဝပန်းကြီးချာနေလူရမယ်စီမီတွေလူရမယ်စာကြီးလို့ပေါ့အဲ့လိုလူရန်နာတွေဟောပေပဋ္ဌာန်းတွေရွတ်ကြမယ်ဆိုဒါတွေရွတ်ကြတယ်နာကြတယ်သီလတွေစောင့်ကြတယ်တရားထုတ်ကြတယ် ဒါတွေကတော့ခုနဒိဋ္ဌမင်္ဂလာယူဆွဲကြောင့်ကုသိုလ်ချက်တာပါပဲတချို့အိမ်မမကောင်းလို့ဆိုရင်ကုသိုလ်ကောင်းမှုပြုတယ်ဒါတွေလည်းဒိဋ္ဌမင်္ဂလာဆွဲကြောင့်ကုသိုလ်ကံကမ္မဘဝတွေဖြစ်တာပဲအဲ့တော့ဒီကုသိုလ်ကံတွေပြုဒိဋ္ဌမင်္ဂလာဆွဲကြောင့်ကုသိုလ်ဖြစ်ကြရင်တော့ကောင်းတော့မလားကုသိုလ်ကြောင့်ကုသိုလ်ကံပြုလို့ရင်တော့ကောင်းတဲ့ပုံဘဝတွေဖြစ်နိုင်တော့ဘဝပြည့်စံစာတိ မကောင်းတဲ့အကုသိုလ်ကနေပြုရင်တော့မကောင်းတာတွေပဲတွေ့ရကြုံရမှာဒါပေမဲ့လို့ဘယ်ဘဝပဲရောက်ရောက်မိုးရလာရင်တော့စရာမရဏဆိုနောက်ဆက်တွဲအကျိုးဆက်တွေတော့မကောင်းဘူးပေါ့ဗျာဒိဋ္ဌမင်္ဂလာကျောင်းကနောက်ထပ်ဘုန်းကြီးတို့အကြောက်ဝယ်တူယူဝယ်လေးတွေလည်းပြောချင်ပါသေးတယ်။ဘာလဲဆိုတော့အကုသိုလ်ဒိဋ္ဌမင်္ဂလာကြောင့်အကုသိုလ်ဖြစ်ပုံဒါတွေဒီဝိတုကြောင့်เนี่ยတော်တော်များများကြားဘူးပါတယ်။မကြားဘူးတဲ့အကြောင်းအရာတွေလည်းရှိလို့ဒါပြောချင်တော့ ဘယ်လိုလဲဆိုတော့ဘုန်းကြီးတို့ကောသလမင်းကြီးဒါတော်တော်များများကြောင်းပါတယ်ဒီကောသလမင်းကြီးကဒီနေ့မှာတောက်ထီမျိုးပေါ့ဗျာသူလှဲ့လဲရင်းနဲ့ဘာတွေးလိုက်လဲသူမျိုးသားတယောက်စတိမြောက်သွားတွေးအဲယောဂလှဝင်ရပါသတိမြောက်အဲ့တော့ဘာဖြစ်လာလဲသူများလို့ကျွန်တော်ဒီသူ့ယောက်ျားသေဖို့ကြံစီတာပေါ့ဗျာဘာလို့လဲဆိုတော့သေဖို့သေအောင်အဲဒီအမျိုးသမီးရဲ့ယောက်ျားကို သူ့ရဲ့အမှုရန်ရာရန်ခံတာဟိုကငင်းလည်းမရပါဘူးခံတာပဲတက်တော်ဆိုခံအပြစ်ရှာတာအပြစ်ရှာလို့လည်းဟိုကဒီဟာချိန်နေပြီးတော့အပြစ်ကင်းအောင်လှုပ်လှုပ်တော့ပြစ်ကရှာမရအောင်နောက်ဆုံးတော့သူကဘာလုပ်လဲဆိုဒီမျိုးသားသေချောင်းကြံတဲ့အနေနဲ့တယူသနာလောက်ဝေးတဲ့အရမ်းမှာရှိတယ်ကုမုဒ္ဒါကြာပါနဲ့ရုဏဝတီဆိုမြေညက်ရှင်ညက်ပေါ့ဗျာဒါကိုနေချင်းပြန်ယူခိုင်းတယ် အဲ့ဒီလိုနေခြင်းမြန်ယူလို့မရောက်ရင်အပြစ်ဒဏ်ပေးမယ်တတ်မယ်ပေါ့ဗျာရိုးတန်ပြောရင်တော့အဲ့တော့မြို့သားလည်းဘာလို့ ਆ လဲဆိုတော့တေဘေးကြောက်တော့အိမ်မှာရှိတဲ့ထမင်းတို့ယူခုနတယူလာခေအမြန်သွားတော့ပေါ့ဗျာလမ်းခုလာရောက်တဲ့အခါမှာဘာတွေ့လဲဆိုခြားခီးရောက်တွေ့ခြားခီးသွားတယောက်ကိုတွေ့တယ်သူစားဦးစားပြထမင်းလေးစားပြပြလေးကိုခုန ခရီးသွားတယောက်ကိုကျွေးမွေးတယ်ကြမ်းတဲ့ထမင်းကြံတွေကိုဟုတ်လားရေထဲမှာပြစ်ကျဲပြီးတဲ့အခါကျတော့အဲ့ဒီကိုသူခိုင်းတဲ့မြေကမ်းဘေးပေါ့ဗျာအဲ့ဒီမြေကမ်းဘေးရောက်တဲ့အခါတော့ဘာလုပ်လဲဆိုတော့ခုနခီးသွားယောက်ျားကိုလည်းကုသိုလ်ကောင်းမှုတွေပြုလုပ်ပြီးကျွေးမွေးတယ်ပြီးတဲ့အခါကျတော့မြစ်ထဲမှာရင်ငါးတွေကြံတဲ့ထမင်းတွေပါလေမြစ်ထဲမှာကျွေးပြီးစားရည်စား ငါးတွေကိုကျွေးတယ်ကျွေးပြီးတော့အမြပေးဝေပြီးတော့ပြောတာပါပဲ။ဘာပြောလိုက်လဲဆိုဒီမြစ်မှာဆောက်ရှောက်ကုန်သောနတ်ပေါင်းတို့ငါဟာတခြားခီးသွားတယောက်ကစာပေးလို့ပါတယ်။သစ္စာပြုလည်းပြောပြောဘယ်လိုပဲပြောပြောရပါတယ်။ငါးများကိုလည်းငါအဆအစာကျွေးပါတယ်။လူကတော့ဒီမှာတော့ ဒီကုသိုလ်ကောင်းမှုတွေကိုသင်တို့ကမျှပေးဝေပါတယ်မျှပေးဝေတာပဲဒါကြောင့်မို့သင်နာပေါင်းတော့ငါ့ကိုကုမှုတာကြာနဲ့အရုဏဝတီမြေညက်ကိုဆောင်းပေးကြပါဒီလိုအော်ပြောတာပါအဲ့ဒီမှာမြင့်မာနေတဲ့နန္ဒကာကလူရောင်ဖန်ဆင်းပြအကြောင်းဆုံးမေးပေါ့လေမေးပြန်တော့ကုသိုလ်ကောင်းမှုမျှပေးဝေခိုင်းတယ်ပေးဝေတယ်အဲ့သူကနေယူပေးလိုက်တာပဲကုမှုတာကြံပါနဲ့မြေညက်ပေါ့ဗျာ အနီရောင်လေးခတ်တန်းတန်းနေတဲ့မြည်ညက်လေးဒါကိုယူပြီးအဲ့ဒါနဲ့အမြန်ပြန်ပြေးပြေးလာတယ်ကောသလမင်းကလည်းအကြံနဲ့ဟိုပြသူကညနေမှာတကားကိုမြို့တကားကိုဆောကြီးပိတ်ခိုင်းတာအဲ့တော့ဝင်ခွင့်မရဘူးအိမ်မှာကိုမျိုးသားတဲ့ဒုက္ခရောက်တော့ဗောဗျာအဲမျိုးစုံတကားမှုကိုပြောတယ်ဟိုကလည်းမင်းမိတ်ဆိုမဖွင့်ပေးရဘူးနောက်ဆုံးတော့မတတ်နိုင်တော့ဘယ်တော့မှမရတော့ လုံနာဝတီမြေညက်နဲ့ကြာပန်းလေးကိုမြို့တကားခုံမှာထားပြီးတော့အသက်ဘေးကကြောက်တော့ပြေးစရာလည်းဘယ်မှမရှိဘူးမင်းဆိုတော့ဘာတည်းအဲ့ချိန်မှာကြောင်းကောင်တတိရတယ်ပြောချင်တာဒီမှာဘုန်းကြီးတို့ဒီတွေဒီပါဠိလေးလေးပြောချင်လို့ဘုန်းကြီးဒီဝတ္ထုချောင်းပြောတော့ပါပါဠိလေးဖတ်ပြမယ်ထေရပြောတဲ့စကားလေးဣမေဟိနာမတတ္တာဒုက္ခိတကာလေဘိက္ခုနံအဋ္ဌိဘာဝံပိအာသနေတဝါ ဒုက္ခပိဗုတကာလိဝိဟရံဝိဟာရံခန္ဓုကာမဟွန်ဒီတတ္တဝါတွေကလူတွေဟာဆင်းရဲဒုက္ခရောက်မှကြောင်းကံဖျားကိုတရိယာတယ်ဆင်းရဲဒုက္ခမရောက်ဘူးချမ်းသာနေမေ့နေတယ်အဲ့ဒါပြောချင်တယ်ကောင်းစားချမ်းသာနေမယ်ဆိုဘုရားတရားမေ့နေကြတာပဲဘုံညောလူအတူတူပဲအဲဆင်းရဲဒုက္ခရောက်လာပြီဆိုဘုရားတရားတရိယာ တချို့ကြလဲဆင်းရဲဒုက္ခရောက်တာတော့ဘုရားတရားသတိမရဘူးဗျာလုံးဖြစ်ဖို့ခဲရင်အခုလိုချိန်ကာလမျိုးဘုန်းကြီးတို့တိုက်တွန်းကျင်တာကဘာလဲဆိုကြားတဲ့တင်ကိုတိုင်းမျိုးကိုလူမျိုးကဘာမှကောင်းတာမကြောက်ဒီတော့ဒီလိုချိန်မျိုးမှာဒေါသတွေဖြစ်မဲ့စာလောဘတွေဖြစ်မဲ့စာမာနတွေဖြစ်မဲ့စာကုသိုလ်တွေများများလှုပ်စေခြင်းတယ်ကုသိုလ်တွေများများလှုပ်ရင် ကိုယ်လည်းကံနေမြင့်တက်လာမယ်ကိုယ်တိုင်းပြည်လူမျိုးတွေလည်းကံနေမြင့်တက်လာမယ်ကိုယ်လည်းကုသိုလ်များများလုပ်တစ်ဖက်လည်းကုသိုလ်လုပ်စေခြင်းတယ်ပြီးတော့လှုပ်တင်လှုပ်ထိုင်တာလည်းလှုပ်ပေါ့လေဒါဘုန်းကြီးတို့မလှုပ်ရလို့တားတာမဟုတ်တစ်ဖက်ကလည်းကိုယ်လုပ်ငန်းတွေအောင်မြင်အောင်ကုသိုလ်ကံတွေများများလုပ်စေခြင်းတယ်ဘာပဲလုပ်လို့ပေါ့ဗျာဟိုတိတိကျကျလှုပ်ဖြစ်အောင်ဝတ်ထားပြီးလှုပ်စေခြင်းတယ်ဖျားကုံတော့ပွားမယ်မဖြစ်မနေပေါ့ဗျာငါတနေ့တော့ဘယ်တော့ပွားမယ် ဟောနမောတတဘုရားတော်တော်သမ္မာသမ္ဗုဒ္ဓတ္တမစိုးရင်တိုက်တဲ့ဆရာတော်ကတော့ပြန်တော်မူသွားပြီဆရာတော်ဥရဇာဓမ္မမိန်ခဲ့ဘူးတဲ့နမောတတအခောက်တထောင်ရအောင်ရုပ်သူကတော့နိစ္စတဲ့ပုဂ္ဂိုလ်ဒီလိုမိန်ခဲ့ဘူးတာဘုန်းကြီးချဘူးတဲ့ဒီလိုလဲလောက်နိုင်ပါတယ်တရက်ကိုခောက်တထောင်ရအောင်ရုပ်ဒါလည်းဘာမှခက်ပါဘူးစိတ်တည်ငြိမ်အောင်လို့ရုပ်ပေါ့ပရိစ္ဆေဘာလောက်စိတ်လိုက်လဲရတာပါအဲဒီခုချိန်ကာလမျိုးမှာ ကုသိုလ်တွေမမေ့ဖို့ပို့လို့ဖြစ်ဖို့ဒါလေးတိုက်တွန်းဝင်ဒီစကားပြောတော့အဲတော့ခုနတကားလေးလဲမြို့ထဲလဲမင်းကြီးလဲသွားမရတကားဘောက်ကပိတ်ထားတော့အသက်ဘေးကကြုံလာနောက်ဆုံးတော့ကြောင်းကံဖះသွားတော့ဗျာဖះကြောင်းလာရောက်ကြောင်းမလာအေးရအဲ့ဒီညမှာပဲကောသလမင်းကြီးကဘာလုပ်လဲဆိုတော့ဟိုသူမယားဇနီးမယားကိုရဝေချန်တော့ကာမဝိတ္တလေးလည်းဖြစ်ဟိုသတို့သား အဲ့မျိုးမျိုးသမီးရဲ့ယောက်ျားတတ်ဖို့ကြံစီတယ်ဖြာပါဝိတက်တရားဖြစ်ပေါ့ဗျာအဲ့ဒါတွေအာကြီးနေအိမ်မပြောင်းနိုင်အိမ်မပြောင်းတဲ့ချိန်မှာဘာတွေအတန်ကြီးကြလာလဲဆိုဒုတာနာတော်ဆိုတာဒါကြောက်ပါတယ်နော်အဲ့ဒီအတန်ဇိုးကြီးတွေကြားတဲ့ကပို့ပြီး၆ချတာပေါ့ဒီတန်ကြီးကတော့ခွန်ကြီးတို့ဒီဗုဒ္ဓဂေါရမရဲ့အရင်ဖေယကတ္တဗမြတ်စွာဘုရားလက်ထက်မှာ တထေသား၄ယောက်ရှိတာပေါ့ဗျာဒီတထေသား၄ယောက်ကဘာဖြစ်လဲဆိုပစ္စည်းဥစ္စာချမ်းသာကုသိုလ်ကောင်းမှုမပြုဘူးလူများသားများတွေလိုက်ဆော်ကားဝီစီငရဲကြနောက်ပြီးတော့လောဟကုံကြီးငရဲကြငရဲဦးအောက်ထဲနစ်မြုပ်သွားတာလည်းနှစ်ပေါင်းကြာရွယ်အပေါ်တက်လာတယ်လည်းနှစ်ပေါင်းကြာရွယ်အပေါ်တက်လာတဲ့ချိန်မှာ သူတို့ပြောကျင်တဲ့စကားလေးတွေအဆုံးအဆုံးမပြောနိုင်တလုံးပဲပြောနိုင်တာတယောက်ကဒုတယောက်ကသတယောက်ကနတယောက်ကသောဒါပြောပြီးတော့ဒီကပြန်မြုပ်သွားပြန်တယ်ဟင်းအဲ့လိုကြားရတော့ဒီကောသလမင်းကြီးကဒီသူ့ရဲ့မကောင်းတာတွေလောက်ထားကိုလည်းသိအောင်ဒီမှာတော့တချို့ဆရာတွေတော့ဘာလို့ခောက်ချက်ချလဲဒီ ဒီငရဲပြည်အတန်เนี่ยပဂတိအနေနဲ့ဆိုကြားဖို့ရမလွယ်ဘူးတဲ့ဒါပေမဲ့ဒီနေရာမှာတော့ဘုရားကဒီအတန်နေကြားရင်ဒီကောသလမင်းကြီးအတွက်တတ္တဝါတွေအတွက်အကျိုးများဖို့ရှိဖို့ဘုရားကဒိဋ္ဌာနဲ့ဉာဏ်ကြောင့်ကြားတာဖြစ်လိမ့်မယ်ဒီလိုယူဆနိုင်တယ်ဆိုရင်ကြောင့်ဒီအတန်ဆိုကြီးကြားတဲ့အခါကျကောသလမင်းအလွန်ကြောက်တယ်ကြောက်တော့မနဲ့စောစောပါဗျာဗေဒင်တတ်တဲ့ခြေတုံးကတော့ပရောဟိတ်ခုံတော့ အဲ့ဒီပုဂ္ဂိုလ်ခေါ်မေးတာညာဒီလိုဒီလိုတန်ကြတယ်အတန်ဆိုးကြီးတွေကြားတယ်ဒါကတော့တုဒ္ဒခုနဒိဋ္ဌမင်္ဂလာဒါကြတုဒ္ဒမင်္ဂလာခေါ်တယ်မကောင်းတဲ့တန်ကြတော့ဒါမကောင်းတဲ့နမိတ်တွေဖြစ်လိမ့်မယ်ဒီလိုပြောအသက်အာနေရှိလားဆိုမေးတာဟိုကသူနီးသူဟာနဲ့သူတွက်ထားပါဗျာတိကြလည်းမသိတော့ဘာလုပ်လဲဆိုတော့အသက်အာနေရှိတယ်မင်းကြီးပေါ့အဲ့လိုဆိုဒီအသက်အာနေကတော့ဘာလုပ်ရမလဲဆို ကုစားနိုင်တဲ့နေရောရှိသလားရှိတယ်ပေါ့ဘာလို့အောင်လဲဆိုအဲ့တော့ရရင်အားတွေခြေခိုင်းတာဗျစင်တရားမြင်းတရားနွားတရားတရားတွေအများကြီးပဲတပ္ပတတလို့ခေါ်တယ်ရာပေါင်းများစွာနော်သတို့သား900သတို့သမီးငယ်900အများကြီးပဲအဲ့လိုမျိုးတွေအဲ့ဓာတွေကိုရစ်တိုင်မှာခြေတက်မှဒီအသက်အန္တရာယ်လွတ်မှာဟောတာအဲ့မှာမင်းကလည်းသေဘေးဆိုကြောက်တာဗျာ ကိုယ်အလှည့်ကြကြောက်တယ်နော်တတ်တော်ရသူများတို့ရဲဆက်တတ်တာအဲကြဘာမှမစဉ်းစားတော့ဘူးအဲ့ဒီရည်ကြီးပူဇော်ဖို့အတွက်ခုနကပရောဟိတ်ကိုအကုန်လွှဲလာပဲအဲကြောင့်တတ်တော်တွေဟာကိုယ်အန္တရာယ်ကျုံးလာပြီဆိုရင်မကြောက်တော့ဘာမှမကြောက်တော့ကိုတူအတွက်ကိုမိသားစုအသက်ရှင်ဖို့ဆိုရင်တတ္တဝါတွေလူတွေ ဘယ်လိုပုံကမျိုးဆိုတတ်ဖို့ဝင်မလေးဘူးအဲ့တော့ဖန်ခံရတဲ့တတ်တော်တွေလည်းမျိုးစုံလူတွေရောပါတော့မျိုးသမီးငယ်တွေမျိုးသားငယ်တွေဒါတွေလည်းပါတော့အကုန်လုံးအော်တောင်းနေဖြစ်ကုန်တော့မှာဒေဆန်တွေလည်းအော်ကြလူတွေကလည်းငိုကြပါလေဒါသမီးလေးတွေပါတဲ့ခါကျအဲ့ဒီငိုတာတွေကိုနောက်ဘယ်သူကကြားလဲဆိုမန္လိကာမိဖုရားဆိုဒါကြားတာပေါ့ဗျာ ဒီမာလိကမူတရားကြားတဲ့အခါကျတော့လေ့လာလိုက်တဲ့အခါကျတော့ကောသလမင်းညာဒီခက်ခဲတွေကြောင့်သိတာပေါ့အဲတော့မာလိကမူတရားချက်သူကပညာတတ်ပေါ့ဗျအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်အဲတော့မာလိကမူတရားဘာပြောလဲဒီတန်ညာဗုဒ္ဓရှင်နာဗုဒ္ဓမမေးပဲနဲ့ဘာဖြစ်လို့ဒီပုဂ္ဂိုလ်တွေသွားမေးရတယ်လဲ ဒီလိုပြောလိုက်အဲ့ဒီကြာမှသူဟာဖះကိုမေးရကောင်းမှသိတယ်အမလိကမိဘရားနဲ့သူဘုရားကြောင်းတော်သွားဟိုကြမမေးရဘူးမလိကမိဘရားကြီးကရှောက်ရှောက်ထားမှမင်းကြီးကလည်းအိမ်မှာအမှန်တမ်းကိုခံပြောတယ်အဲ့ကြမှာဘုရားကမိတ်တယ်မင်းကြီးတဲ့ဒီအတန်ဆိုးကြီးလေးခုဟာမင်းကြီးနဲ့ဘာမှဆန်ဘူးတဲ့ကတ္တဝမြတ်စွာဘုရားရှင်လက်ထက်ကတထေသားလေးယောက်ကငွေပြဖြားရောက်ပြီးသူမြတ်သားများတွေဖောက်ပြန်ကျူးလွန်ကြတော့ ဝီစင်ငရဲကြဝီစင်ငရဲကြပြီးဘုရားနဲ့ဆူဂျာကာလာပါလို့ငရဲမိလောင်ခါတယ်အဲ့ဒီငရဲမိလောင်ပြီးတော့လွတ်လာပြန်တော့အဲ့ဒီကမကုံသေးဘူးတဲ့မကုံသေးတဲ့အတွက်လောဟကုံပြီဆိုတန်ယူဘူးငရဲမှာကြာရောက်နေတယ်ဒီတန်ဝီယူဘူးငရဲအိုဝါမှာပေါ်လာတဲ့အချိန်လေးမှာအချင်းချင်းပြောတဲ့စကားတွေပဲစကားအပြည့်စုံမပြောနိုင်မဲ့ပြန်နစ်မြုပ်သွားတာ တယောက်ကဒုဆိုတဲ့စကားပြောတယ်တယောက်ကသဆိုတဲ့စကားပြောတယ်တယောက်ကနတယောက်ကသောပေါ့အဓိကတော့ပြောချင်တာသူတို့ဒီတထေသဘွားတော့ကပစ္စည်းဥစ္စာရှင်မပေးလူကြဘူးမကောင်းတဲ့ဘုံဘွားတွေအသက်ရှိခဲ့ကြတယ်ဒါတွေပြောကြပါတယောက်တစ်မျိုးဂါထာလေးနဲ့ပြောကြတာအဲ့ဒါတွေကိုပြောတာပါအခုကြတော့သူတို့ဒါကိုသတိတော်ကရပြီးဒီငရေကလွတ်ရင်တော့သူတို့တွေ မေးရလို့ပြီးလူဖြစ်လို့ရင်တော့သီလဆောင်နေပြီလူတွေလောက်ကြမယ်ကုသိုလ်များဒါကိုပြောလိုတာပြောချင်တာတော့ခွန်ကြီးတို့နောင်တနောင်တဆိုတာလေေကဏီကာလမှာတေမလွန်မရတဲ့သဘောရှိတာ။တေကဏီကာလမှာရသွားရင်အချိန်ကနှောင့်သွားပြီပေါ့ဗျာ။တချို့ကြလဲကြိုးရှိလုံရင်လည်းကြိုးမဲ့ဖြစ်တာတွေအများကြီးပေါ့။ကိုကြိုးရှိမနဲ့ထင်ပြီးလောက်လိုက်တာက အကုန်လုံးဘဝအကျိုးမဲ့ဖြစ်သွားတယ်ပေါ့အဲကြောင့်မို့လုပ်ငန်းတစ်ခုလုပ်တဲ့ခါမှာတော့ခက်ခဲတစ်ခုကြုံတဲ့ခါမှာတော့စဉ်းစားဆင်ခြင်ပြီးလုပ်ရင်ကောင်းတော့ပါဗျာကိုယ်လိုကအကျိုးရှိကိုယ်အတွက်ကြိုးရများအတွက်ကြိုးမရှိဘူးဒါလေးလည်းညာနဲ့စဉ်းစားဖို့လုပ်နေတာပါလို့တော့ပေါ့ကိုချမ်းသာကိုချမ်းသာမြဲသူများမချမ်းသာဘူးအလုံးမျိုးဆိုဒါတော့ ကိုယ်ဘဝအတွက်လည်းမကောင်းဘူးပေါ့ဗျာဒီကျို့ကြတော့ကိုယ်လည်းမချမ်းသာစိတ်လည်းမချမ်းသာဒါကြလည်းအရှုံးကပေါင်းနေနော်အဲတော့အဲ့လိုအလုပ်တွေလုပ်နေရင်ကိုယ်လည်းမချမ်းသာသူလည်းမချမ်းသာကိုယ်လည်းဆင်းရဲဒုက္ခဖြစ်သူလည်းဆင်းရဲဒုက္ခဖြစ်တဲ့လုံမျိုးတွေနဲ့အချိန်ကုန်နေမှဆိုရင်အဆုံးဘဝတစ်နေ့ကျကိုယ်ပဲခံမှာပေါ့မယ်အဲတော့မြတ်စွာဘုရားကဒုသနာတော့ဆိုတဲ့ဒုသနာတော့ဆိုတဲ့ ကာမေစုမိတ်ဆရကံကျူးလွန်တဲ့ပုံကိုယ်ရဲ့အကြောင်းကိုဟောကြားလိုက်တဲ့အခါမှာကောသလမင်းကြီးကကာမေစုမိတ်ဆရကံအလွန်ကြောက်အဲ့ဒီချိန်ကနေစပြီးသူသူများရဲ့တာများပေါ်မှာတော့စိတ်နဲ့တော့မပြတ်မှားတော့ဘူးပါဘူးလို့ဆောက်တည်ပြီးတော့မြတ်စွာဘုရားကိုရှောက်ပါတယ်ညကသူ အိတ်မပြောခဲ့ဘူးလေသူများသားများပေါ်မှာမတရားကြံနေတယ်သူများမျိုးသားကိုတတ်ဖို့ကြံစီတဲ့စိတ်ကြောင့်မို့ ညကအိမ်မပြောညတာအင်မတန်ရှိတယ်လို့ရှိလျားတယ်ဆိုတဲ့အကြောင်းလျှောက်တာအဲ့ဒီချိန်မှာပဲသူကကုမုဒ္ဒကြာနေမြင်ရက်ကိုယူခိုင်းတဲ့မျိုးသားလည်းအဲ့နာမှာတရားနာနေတရားနာနေတဲ့အခါသူကလည်းဝင်လျှောက်တော့သူကလည်းပါလျှောက်တယ်သူကဒီတယူဇနာခီးလေးကိုအသွားပြန်ဒီယူဇနာဆိုရှစ်မိုင်ပေါ့ဗျာဒီခီးကလည်း တကယ်သွားတဲ့အခါအင်မတန်ရှည်လဲရနေတာကိုသိခဲ့ရတယ်ဆိုကြောင်းရှောင်းတာအဲ့ဒီနှစ်ဦးပေါင်းပြီးတော့သူတို့နှစ်ယောက်ရှောက်တဲ့စကားကိုခြေကံပြီးဘုရားမိတ်မှာဒီကသာဂရတော်ရတ္တိအိမ်မပြောညရအိမ်မပြောပဲနိုးနေတဲ့ပုဂ္ဂိုလ်ကညတာရှိတယ်ဒီကံတန်တတ္တရောစနာခီးပန်းနေတဲ့ပုဂ္ဂိုလ်ကယူဇနာတရားလောက်ဟာလည်းခီးအင်မတန်ရှိလျားတယ်လို့ထင်တယ် ဒီကောဘာလာနတန်တာရောတတ္တမအဝိဇာနတံသူတော်ကောင်းတရားမသိတဲ့ပုဂ္ဂိုလ်မသိတဲ့လူမိုက်တရားတော့တန်တရားတွေရှေးအောင်ပါပဲအဲ့ဒီလိုဟောလိုက်တာအဲ့လိုဟောလိုက်တာဘာဖြစ်လဲဆိုခုနကကုမုဒ္ဒရာကြာရှင်ပန်းနဲ့မြင်ညက်ယူခိုင်းတဲ့အမျိုးသားသောတာပန်ဖြစ်တော့ပါအခြားပုဂ္ဂိုလ်တွေသောတာပန်ဖြစ်တော့တယ်ခောဒလမင်းကြီးလည်း ခုနသူအသက်ပွဲဆိုရင်အသက်ပေးဆိုရင်ပြီးပြုလုပ်ထားတဲ့ရေပွဲပေါ့တပတတရေပွဲကြီးလည်းဖြတ်သိမ်းလိုက်တယ်ပေါ့ဗျာအကြောင်းမို့ခုနကစောစောမင်္ဂလာသူကတုဒ္ဒမင်္ဂလာယူဆွဲနေဆိုရင်တော့အာဟုတုကံနေကျူးလို့မိဆက်ဆက်ဖြစ်တော့ဒါပေမဲ့ခုတော့ဒီမန္လိကမိဖုရားကနေတိုက်တွန်းလို့ဖုရားစီရောက်ဖုရားကနေဟောကြားလိုက်တဲ့အခါကျတော့ တုတ္တမင်္ဂလာယူဆွဲကြောင့်ကိုနော်အာဟုတုကနေကျူးလွန်မှုကနေမကျူးလွန်မိတော့ဘောဗျာအကြောင်းပြောချင်တာတော့ဗာလဲဆိုဘုန်းကြီးတို့တွေဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာအစွဲလန်းကြောင့်ကိုကုတုကံလည်းလောက်တတ်ပါတယ်အာဟုတုကံလည်းလုံမိတတ်ပါတယ်အဲတော့အာဟုတုအလုံးမျိုးဆိုမလုံးအောင်ရှောင်နိုင်တော့ကောင်းတယ်မလုံးမိအောင်နောက်တစ်ခုကဘာတွေဖြစ်တတ်သေးလဲဆိုဘာသာ အယူဆဆွဲလန်းနေကြောင်းမို့လဲကာမဘဝကုသကံနဲ့အကုသကံနဲ့ပြုတ်တတ်တယ်ဘာသာယူဆဆွဲလန်းနေကြောင်းကိုယုံကြည်တဲ့ဘာသာပဲတချို့အမှန်နဲ့ထင်တဲ့ခြားဘာသာတခြားမလေးလာခြားဘာသာဆိုအကုန်လုံးမှားတယ်အဲ့တော့ဘယ်လိုဖြစ်လဲဆိုကိုယုံကြည်တဲ့ဘာသာပဲအတင်းပြအောင်လုပ်တယ်ရေးသားတဲ့စီယုံနဲ့ဟောပြောတယ်တချို့ကြတော့ပြည်စည်းဥစ္စာနဲ့စီယုံနဲ့အတင်းမှစီယုံနဲ့ အဲဒီတချို့နိုင်ငံတချို့ဘာသာတွေဆိုရင်သူတို့ဘာသာမဝင်ဘူးလက်မခံဘူးဆိုနှိမ့်ဆက်တဲ့ညှင်းဆဲတဲ့တတ်တဲ့ဒါမျိုးတွေပေါ့ဒီဘာသာရေးအစွန်းရောက်တွေကြောင့်ဘာဖြစ်လာလဲဆိုခွင်တို့ကမ္ဘာစစ်ပွဲတော့ဖြစ်ခဲ့ကြဒါတွေကတော့ဘာသာရေးအစွဲလမ်းကြောင့်ဘာသာရေးဆွဲလမ်းမှုဒိဋ္ဌိပါဒံကြောင့်အကုသိုလ်ကမ္မဘဝဖြစ်တယ်လို့ဒီလိုလဲမှတ်ထားပါနောက်ဒီခေတ်နိုင်ငံရေးဝါဒဆွဲလမ်းကြောင့်ကမ္မဘဝဖြစ်တယ်နော် လောကမှာလည်းနိုင်ငံရေးဝါဒတွေအများကြီးပဲအဲ့ဒီနိုင်ငံရေးအရှုဆတွေကြောင့်ကိုအကုသိုလ်ကံတွေလည်းဖြစ်တတ်တယ်အကုသိုလ်ကံတွေပြုလုပ်တတ်တယ်ကိုယ်ဟာတော့ခြားပုဂ္ဂိုလ်လက်ခံအောင်ဤမျိုးမျိုးနဲ့စီယုံတယ်စံကျင်ဘက်ပုဂ္ဂိုလ်ယုံကြည်မဲ့အောင်ကြီးညိုပြောင်းညီညွတ်နေတဲ့လို့ကွဲပြောင်းဤမျိုးစုံပြုလုပ်ကြဒါတွေကတော့နိုင်ငံရေးအယူဆဒိဋ္ဌုပါဒကြောင့်အကုသိုလ်ကမ္မဘဝဖြစ်တယ်လို့မှတ်ထားပါဗျာနောက်တစ်ခုကြပါလဲဆိုတော့ ဥပါဒံတွေအကြောင်းပြောတာကိုဘုန်းကြီးတို့ကကာမဥပါဒံအကြောင်းပေါ့ကာမဘဝဖြစ်တယ်ပြီးတော့ကကျတော့အတ္တဝါရူပါဒံကြောင့်ကာမဘဝဖြစ်တယ်သီလပရူပါဒံကြောင့်ကာမဘဝဖြစ်တယ်ဒိဋ္ဌုပါဒံကြောင့်ကာမဘဝဖြစ်တယ်ဒါတွေပြောခဲ့တော့ပေါ့အဲ့ဒီမှာအတ္တဝါရူပါဒံကြောင့်ကာမဘဝဖြစ်ပုံနေနည်းနည်းပြောပါမယ်လူတွေဟာကိုယ့်ကိုယ်ကိုသူတစ်ပါးကိုဘာထင်လဲဆိုအတ္တကောင်ဝိညာဉ်ကောင်အနေနဲ့ထင်တာရှိတယ် တရားအမထုတ်ရင်ဒီအတ္တကောင်ဝိညာဉ်ကောင်တွေထင်ပြီးကိုယ့်ကိုယ်လည်းနှစ်သက်တယ်မြတ်လို့တဲ့ကိုယ်ကောင်းစားချမ်းသာရုပ်လည်းအဓိကထားတာများတယ်ဒီအတ္တကောင်လေးအသက်ရှင်မှုဝိညာဉ်ကောင်လေးအသက်ရှင်မှုအစာကြီးလို့ကိုယူဆပြီးတော့အကုသကံတွေလောက်တယ်ကုသကံတွေလောက်တယ်ဒါမျိုးတွေပေါ့ဒါနဲ့ပတ်သက်မမတာတာခုနမာလိကမိဖုရားအကြောင်းပြန်ပြောခြင်းလို့ဒါပြောတာပါမာလိကမိဖုရား မန္လိကမိဖုရားကသူကမိဖုရားမျိုးရိုးຫນွယ်တော့မဟုတ်ဘူးဗျာသူကဘယ်လိုလဲဆိုတော့မန္လိကမိဖုရားမဖြစ်ခင်တာဝတိမြို့မှာဆင်းရဲနွမ်းပါတဲ့ပန်းတဲ့မင်းကလေးတဦးပဲဖြစ်နေတယ်အဲ့ဒီချိန်ဒီနေ့ပေါ့ဗျာပန်းတဲ့မင်းကလေးဘဝပန်းတဲ့ဘဝမှာပဲဈေးရနေမုံနေဝယ်ယူလာတယ်ဝယ်လိုက်သူ့စိတ်ကူကတော့ပန်းကင်းနဲ့ရောက်မှဒီမုံလေးတွေစားဖို့ကြံတာပေါ့ အဲ့ဘန်ကင်းနဲ့ပန်းချံတွေကိုသွားအသွားမှာဖျားဝိဒတန်ဃာတွေတွေ့မြင်ရတယ်တွေ့မြင်ရတယ်ကတော့မုံနေရတယ်အများကြီးဝယ်လာပေါ်ရပါတယ်အဲ့မှာတရားတရားတွေဖြစ်ပြီးတော့ဖျားဝိဒတန်ဃာတွေလှူတာဖျားကလည်းအဲ့ဒီလန်ခုလမှာပဲနေရာထိုင်ခင်းဆရာတော်ကလည်းရှိကောင်းရှိမှာပါအဲ့မှာလူကအဲ့မှာပဲချက်ချင်းဖုံးပေးတာဖုံးပေးပြီးပြုံးတော်မူတော့မြတ်စွာဘုရားမေးတယ်မြတ်စွာဘုရားတဲ့ ဒီအလူရှင်မလေးကဒီနေ့မြတ်စွာဘုရားမုံစွမ်းဒီနေ့ပဲအဲဒီဘာဖြစ်လို့ပြုံးတယ်လဲလို့မေးတာပါပြုံးတဲ့ခါကျဗာမိတ်လဲဆိုဒီမလေးကမင်းကလေးဟာတဲ့ဒီနေ့ငါဘုရားကိုဆွမ်းဥလှူရတယ်အဲ့ဒီဆွမ်းဥလှူရတဲ့အတွက်ကောသလမင်းကြီးရဲ့အကမေဒီမိဖုရားကြီးဖြစ်နိုင်မယ်လို့ဒီလိုခေါ်တာဒီလိုမိတ်လိုက်တာအဲ့ဒီနေ့မှာပဲကောသလမင်းကြီးကဗာပြက်လဲဆိုစစ်ပွဲကရှုံပြန်လာတယ် တယောက်တည်းမြင်းစီးပြီးထွက်ပြေးလာအဲ့ချိန်မှာမာလိကမင်္ဂလိကသူ့ရဲ့ပညာနဲ့မှ အလုံးလုံးနေတော့အဲ့တော့ထွက်ပြေးလိုက်တဲ့ပညာနဲ့မြင်းနဲ့ဝင်လာတော့ပညာရောက်တော့နားတယ်သူတယောက်တည်းအဲ့ဒီချိန်မှာအလွန်ပင်ပန်းနေတဲ့ချိန်မာလိကပန်းတယ်မာလိကကောသလမင်းကိုတေချာပြုစုဆောက်ရှောက်တာပေါ့ဗျအဲ့ဒီပြုစုဆောက်ရှောက်ပုံနဲ့သဘောကျတဲ့အတွက်မာလိကပန်းတယ်မာလိကိုနန်းထဲမှာခေါ်ပြီးမိဖုရားကြီးဖြစ် ချီးမြှောက်လိုက်တာပဲမိဖုရားဖြစ်ခြင်းကြောင့်ကတော့ခုနရှေ့အတိတ်ကလည်းပါတော့ဗျာပိစုကံပံကံတော့ဘုရားကိုမုန်းလို့တာပါပဲအဲတော့ဒီမှာဒါကတော့တခြားဥဒန်းထကရာဖွင့်ထားတဲ့အကြောင်းအရာလေးဒီမှာဘုန်းကြီးပြောချင်တာပါလဲဆိုအတ္တဝါရူပရံကြောင့်ကာမဖြစ်ဟောဖြစ်ပုံအကြောင်းလေးပြောချင်တာဒီတော့မာလိကတခြားနန်းတွင်းသူတွေလောက်လည်းသူကယောဂလှဖို့မရဘူး သူကနန်းရင်းသူမှမဟုတ်တော့ပြင်ပလောကသူငငယ်ကလည်းဘောကကျဉ်းကျဉ်းထန်ထန်နဲ့ဖြတ်တန်းနေရတာဆိုအဲတော့နန်းရင်းသူမှဆွေမျိုးလည်းမရှိဘူးမိဖုရားကြီးအဖြစ်ထားရပေမဲ့လို့ကောသလမင်းကသူ့ဘုံမှာတော့ချစ်ခင်များနိုးရှိတာ哦အဲတော့သူစောက်ရှောက်လို့တဲ့သဘောမျိုးနဲ့အားငယ်စရာမရှိအောင်လှုပ်ပေးခြင်းတဲ့သဘောမျိုးနဲ့စဉ်းစားပြီးတော့သူကဘာမေးခြင်းလဲသူကမလိကမင်းဘယ်သူချစ်တော့ မင်းရဲ့ခြေဆုံးကဘယ်သူလဲဒီမျိုးမေးချင်တော့အဲသူလိုချင်တော့မင်းကြီးပါဗောငါလည်းမင်းကိုဘုရားခြေဆုံးအဲလိုပြောလဲအပြန်လန်ပြောပြီးရင်းနှီးကျွမ်းဝင်ပြီးပြောရဆိုရနေရထိုင်ရလာမယ်ဒါဆိုရင်ဟုတ်လားသူ့အတွက်လည်းကောင်းမှုအချမ်းချမ်းပေးနိုင်မယ်ဒီလိုမင်းကြီးကမျောလင့်တာအဲ့လိုနဲ့သူအကြံစီတိုင်းမန္လိကမေဘုရားကြီးသွားတယ်သွားပြီးမေးတယ်ပေါ့မန္လိက လောကမှာဘယ်သူချစ်ဆုံးလဲဆိုမဏိကအသိဉာဏ်ရှိတာကိုထက်မြက်တယ်မင်းကြီးဘာလို့လိုချင်လို့မေးမှန်းနဲ့သူသိတယ်ဒါပေမဲ့လို့မင်းလိုလိုက်မင်းကြိုက်ကိုမဖြေဘူးသူကဉာဏ်ပညာရှိတဲ့မင်းကလေးဆိုတော့လောကမှာချစ်ဆုံးကကိုယ်ပဲဥရပို့ပြီးချစ်တဲ့ပုဂ္ဂိုလ်မရှိဘူးဒါကြောင့်မင်းလိုလိုက်မင်းကြိုက်ဆောင်ပြီးမလုပ်ဘူးမပြောဘူးအမှန်တိုင်းပဲပြောတယ် ရှင်မင်းကြီးတဲ့ကိုကိုကိုပို့ပြီးချစ်တဲ့သူမရှိပါဘူးဒါကြောင့်မို့ကျွန်တော်မှကျွန်တော်မျိုးမှကိုကိုကိုချစ်ဆုံးပါလို့ဖြေပေးလိုက်မင်းကြီးကလည်းစဉ်းစားကြည့်တော့မှန်းနေတော့မှန်းနေတော့လေသူလည်းအပြစ်မယူတာဘူးပေါ့ဗျာအဲတော့မလေးကပညာပြနေခဲ့မင်းကြီးကိုမေးပါတယ်မင်းကြီးရောဘဇုပို့ချစ်တယ်လဲဆိုတော့သူကလည်းဒီတိုင်းပဲပြန်ဖြေရတာဟုတ်ကိုကတော့ပြောချင်တာတစ်မျိုးတကယ်အဖြစ်မှန်ပြောရတော့အဲနောက်နေ့မှာ အဲ့ဒီနောက်မှာတော့ဗာလေကောသလမြတ်ဗုဒ္ဓစီရောက်လာတယ်ရောက်လာဒီအကြောင်းတွေကိုရှောက်တယ်လောကအနေနဲ့တော့ဒါကတော့ဟိုတာမန်ကိစ္စလို့ထင်ရှားကြီးတော့ပေါ့ဒါပေမဲ့ဒီအမေးဖြေတရားတရားသဘောတွေထောက်ကူဖြစ်နေတဲ့အတွက်ဒါနဲ့ပတ်သက်ဗုဒ္ဓကတရားဟောတယ်ဒါလေးပြောချင်တာပါနော်ဘုရားဘာဟောလိုက်လဲဆိုတော့ သဗ္ဗတိတာအနုပရိကမစေတသာဒါဒီဂါထာလေးဟောတာပါဂါထာလေးကဘာလဲဆိုအယက်မျက်နှာအလုံးပေါ့လေလဲ့လေလိုက်ရှာဖွေကြည့်လိုက်ကိုယ့်ကိုချစ်တဲ့ပုဂ္ဂိုလ်ကိုယ့်ကိုပိုကိုယ့်ကိုယ်တဲ့ပိုပြီးချစ်တဲ့ပုဂ္ဂိုလ်ဆိုတော့တယောက်မှမတွေ့နိုင်ဘူးတဲ့ပြီးတော့ဗာဆက်မိန်လေဆိုတော့အဲ့လိုကိုယ့်ကိုယ် ချစ်တယ်လို့ကိုယ်နဲ့နှစ်သက်မြန်တော့သာသမီဒီလိုလဲချစ်တတ်ပါပါတယ်တတ္တဝါတွေကတော့နံပါတ်1ကကိုယ့်အကိုအချစ်ဆုံးပဲကိုယ့်အကိုအချစ်ဆုံးဖြစ်ရင်သူတစ်ပါးကိုလည်းဒီလိုကိုချင်းစာသောအဖြစ်မနှိမ့်ဆက်ရဘူးမငင်းစေရဘူးလို့ဒါလေးမိတ်တော့ပါပဲလောကပုရုဇဉ်သားတွေကဘာဆိုဘာလဲဆိုငါဆိုတဲ့အတ္တဆိုရရှိတယ်ကိုယ့်ကိုချစ်ဆုံးဖြစ်လေအတ္တကြီးလေပဲ ကိုယ့်ကိုယ်တာပြီးချစ်မြတ်လို့နေအတ္တကြီးလေအတ္တကြီးလေကိုယ့်ကိုယ်ချစ်မြတ်နိုးနေလေအဲ့ဒီလိုကိုယ့်ကိုယ်ချစ်မြတ်နိုးတယ်ဆိုရင်ကိုယ့်ကိုယ်ချစ်ခင်အောင်ရောက်အောင်သူများကိုဆင်းရဲဒုက္ခရောက်မတတ်ရဘူးမနှိမ့်ဆက်ရဘူးလို့ဒါကိုပြောလို့ရမှာတကယ်လို့ကိုကကိုယ်ချစ်ခင်သူများကိုနှိမ့်ဆက်မယ်တတ်ဖြတ်မယ်ညှင်းဆဲမယ်ဆိုဒီကနေ့ကကိုယ်ပြန်ကြိုးပေးမှာပဲလေအဲကြိုးပေးလာရင်တော့ဒါကိုယ့်ကိုယ်ချစ်ခင်အောင်ရောက်တော့ ဘာဖြစ်လို့ဒီကနေ့ကကြိုးပေးမယ်ကိုကသူများတတ်မယ်ညှင်းဆဲမယ်နှိပ်ဆက်မယ်ဒီကနေ့ကအကုသိုလ်ကံနေလေအကုသိုလ်ကံပြုလို့ရင်တော့မကောင်းတဲ့ပုံပွားရောက်ပါပဲဒါဘာပြောချင်တာလဲကိုယ့်အကိုချစ်ခင်မြတ်နိုးမှုအတ္တဝါရုပါဒံကြောင့်အကုသိုလ်ကနေပြုလုပ်တာပဲဥပါဒနာပစ္စယဘောနော်ကာမဘဝတွေပြုလုပ်တာပဲဒီအကုသိုလ်ကံတွေကြောင့်မို့သူ့လို့သူ့အကုသိုလ်ကံကပဲမကောင်းတဲ့ပုံပွားအကျိုးပေးမှာပဲ ဘောဝပစ္စယဇာတိအကုသိုလ်ကံတွေပြုလုပ်တဲ့အတွက်ဘောဝပစ္စယဇာတိကဘယ်သွားဖြစ်မှာလဲမကောင်းတဲ့ဘဝဖြစ်တာပေါ့ဗျာအဘိုးတို့တွေကဒီမှာကုသိုလ်ကံတွေလက်ရှိနေတဲ့ထိုင်တဲ့ဘဝမှာကုသိုလ်ကံတွေပြုကော့မယ်ဆိုရင်တော့နော်ဥပါဒနာပစ္စယဘောနော်ဆွဲလန်းတစ်ခုကြောင့်ကုသိုလ်ကံတွေပြုပြအောင်ကြိုးစားမယ်အဲ့ဒီကုသိုလ်ကံတွေပြုမယ်ဆိုရင်တော့ ဘောဟပစ္စယစာတိကုသကံကြောင့်မို့ဘာဖြစ်မလဲသူကသူကတိပုံဘောဖြစ်ရတာပေါ့ဗျာဒါလေးမှတ်ထားဖို့ပါအဲဒီမှာနည်းနည်းထူးခြားတာလေးပြောလိုက်ပါမယ်ဒီတော့ကာမှုပါဒာနဲ့အတ္တဝါရုပါဒာဘယ်လိုထူးခြားမှုရှိသလဲဒါလေးကာမှုပါဒာဆိုတာကဒီကာမဂုဏ်ချမ်းသာဘောဟချမ်းသာကိုလိုချင်ဆွဲလမ်းပြီးပြုလို့ရင်ကာမှုပါဒာကြောင့်ဖြစ်တာ မိမိကိုယ်ကိုချမ်းသာယူဆွဲလမ်းပြီးပြုလုပ်နေရင်အတ္တဝါရူပါဒံလို့မှတ်ထားပါနော်ပြန်ပြောပါမယ်ကာမဂုဏ်ချမ်းသာတွေဘဝချမ်းသာတွေလိုချင်ဆွဲလမ်းပြီးပြုလုပ်နိုင်ရင်ဘာဖြစ်လဲကာမုပါဒံကြောင့်ဖြစ်တာလို့မှတ်ထားပါကိုယ်ကိုချမ်းသာရေးကိုဆွဲလန်းပြီးတော့ပြုလုပ်နေရင်အတ္တဝါရူပါဒံကြောင့်ဖြစ်တယ်အတူလို့ငကူကတော့ဒီရောထွေးနေတာပါဗျာပုရုဇဉ်တွေမှာတော့ အတ္တဆိုတာပြင်းထန်စွာနဲ့ကာမဂုဏ်ချမ်းသာကိုခံစားပြုလုပ်နေတဲ့အတ္တဝရူပါဒံကလည်းဖြစ်နေပါတာပဲနော်ကာမဂုဏ်ချမ်းသာကိုခံစားဖို့ပြုလုပ်တာကိုပြုလုပ်တော့ဒီမှာအတ္တဝရူပါဒံနဲ့ဖြစ်နေကာမဥပါဒံနဲ့ဖြစ်တယ်ဒါမျိုးလေးမှတ်တာအဲတော့လူရင်းပြောချင်တာလေဒီမှာတော့ကာမဥပါဒံဆိုတာလောကချမ်းသာကြီးချမ်းသာဖို့ဘဝချမ်းသာကြီးရဖို့အတွက်ဆွဲလမ်းပြီးပြုလုပ်ရင်ကာမဥပါဒံမှတ်တာပဲ ကိုယ်ကိုယ်ကိုချမ်းသာရေးကိုဆွဲလမ်းပြီးပြုလို့ရင်အတ္တဝါရူပါဒံဒီလိုမှတ်ထားမယ်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်